que todos las de los pero ဒီကနေ့သာသနာတော်နှစ်2569ခုနှစ်ဩဇာတက္ကရာ1385ခုနှစ်တောတလင်းလာပြည့်ကျော်10ရက်နေ့2023ခုနှစ်အောက်တိုဘာလ9ရက်ညနေ6:00နာရီချိန်တွင်ကုသလကံတရားရိပ်သာအတွင်းမှာ တရားအထုံနေကြသောယောဂီများအတွက်ဒီနေ့ကပစ္စုပန်ဝိပဿနာဆိုတာဘယ်မှာရှိကြလဲပစ္စုပန်ရှုနိုင်မှုပေါ်မှာတည်ပြီးတော့ဝိပဿနာဖြစ်တယ်ဒါလေးပြောပြခဏပစ္စုပန် တန္တတိပစ္စုပန်ကာလပစ္စုပန်လို့ဒီလိုရှိတာပစ္စုပန်တဲ့တဲ့ရှုပါကိုယ်စိတ်ကိုပစ္စုပန်တဲ့အောင်ထားပါလို့ဒီလိုပြောကြတယ်မလားတရားရှိတဲ့အခါကြားဘူးလားနော်ကြားဘူးလေဆိုပစ္စုပန်တဲ့တဲ့ဆိုပြီးတော့ဘုန်းကြီးတို့ကလိုက်ပြီးတော့အတင်းကြီးလုပ်ယူကြရမလို့ပါဖြစ်စေ ယုံနံနေရာဖြစ်စေဖြစ်ခိုက်မှာတည်နေတယ်ဆိုရင်ဒါကပစ္စုပန်ကိုတည်တာပဲဖြစ်ပြီးမှလည်းရှုလို့မှလို့မရဘူးမဖြစ်ခင်လည်းရှုလို့မှလို့မဖြစ်ဘူးမရဘူးတော့ဖြစ်စေယုံနံကိုပဲပါလို့အောင်လေအသုံးပြုရမယ်အဖြစ်စေယုံနံတွေကလည်းအချိန်နဲ့အမျှဖြစ်နေတာလို့ဆိုတဲ့အခါကျ ဒီဖြစ်စေယုံနံတွေကို ရှုမှတ်နိုင်ရင်ဝိပဿနာဖြစ်တယ်အဲ့တော့အတိတ်အနာဂတ်တို့ကမရှုကောင်းဘူးလားဗျာလို့ဆိုတာအနုမာနအားဖြင့်ရှုလို့ရတယ်အဲ့ဒီအပိုင်းကကိုယ့်ရဲ့ဉာဏ်အရေးတွေးတက်လာတဲ့အခါမှာအတိတ်ဆိုရင်ဘယ်လိုရှုရမလဲအနာဂတ်ဆိုရင်ဘယ်လိုရှုရလဲဆိုတော့နောက်တော့သဘောပေါက်သွားမှာအရင်ဆုံးနားလည်ရမှာကဘာလို့ရှုရမှာ ပစ္စုပန်ရှုရမှာပစ္စုပန်ရှုမှာအတိညာထက်မြက်လာမယ်နော်ပစ္စုပန်ရှုဖို့အရေးကြီးလားမကြည့်ဘူးဒါကြောင့်မို့ပစ္စုပန်ကိုရှုမှတ်ပါလို့ဆိုတဲ့တရားကို မဟောသေးဘူးမနာသေးဘူးတရားပိုင်ရှင်ဖြစ်တော်မူသောသုံးလောကဒုက္ခရှင်မြတ်ဘုရားကိုလည်းဥချီမှုကရှင်ကိုရအောင် နမောတတဘဂဝတောအာရဟတောသမ္မာသမ္ဗုဒ္ဓတနမောတတဘဂဝတောအာရဟတောသမ္မာသမ္ဗုဒ္ဓတနမောတတဘဂဝတော ပစ္စုပန်မှာရှုမှတ်ပါမိမိရဲ့ရှုခွင့်အာယုံယောဂီအသုံးပြုရမယ့်ရှုခွင့်အာယုံသည်ဖြစ်စေယုံနဲ့ဖြစ်ရမယ်ဖြစ်စေဆိုတာဘာကိုကူစားပြုလဲပစ္စုပန်ကိုကူစားပြုတယ်အဲ့တော့ဘုန်းကြီးတို့ရဲ့စိတ်ကိုအရင်လေ့လာကြည့်အောင်စိတ်ကိုလေ့လာကြည့်တဲ့အခါမှာစိတ်သည်ပစ္စုပန်မှာဘာလို့ရှုရတယ်လို့မေးနော် ပစ္စုပန်ရှုတဲ့အခါမှာအတွေးမဝင်အောင်လို့ပစ္စုပန်ဖြစ်စေတွေကိုရှုရတယ်။အတွေးကင်းသွားလို့ရှိရင်အသိဉာဏ်ကလည်းတက်လာတာပဲ။ဒါကြောင့်အတွေးဆိုတာဖယ်ရှားလို့လည်းမရဘူး။ယထာလို့လည်းမရဘူး။သူတွေးเสียရှိတာတွေးမှာပဲ။အတွေးကိုပဲပြန်ပြီးတော့ရှုမှတ်နိုင်ဖို့ တွေးရစဉ်းစားရကြံစည်ရလို့ရှုမှတ်နိုင်ရင်ထိုအတွေးဒီပင်လည်းမဖြစ်သွားဘူးလေရှုမှတ်เสียအာယုံတစ်ခုမဖြစ်ဘူးလားသူ့ရှုလိုက်တဲ့အခါကျတော့တရားရှုရမရောက်ဘူးလားရောက်သွားတယ်ဒါကြောင့်အတွေးကိုရှုမှတ်ပါအတွေးဟာရှုမှတ်เสียလို့သိလိုက်လို့ရှိရင်ဘုန်းကြီးတို့ကတွေးမှကြောက်သေးလား မကြောက်တော့ဘူးတွေးမှမကြောက်တော့ဘူးတွေးရမှလည်းမကြောက်တော့ဘူးတွေးတိုင်းတွေးတိုင်းရှုမှတ်မှုနဲ့နိုင်နေအောင် ရှုမှတ်လာနိုင်ရင်နောက်တော့မတွေးတော့ဘူးရှုမှတ်မှုနိုင်သွားရင်မတွေးတော့တွေးမယ်ဆိုတိုင်းလဲသူကတိတိတည်တာလေတွေးမယ်ဆိုရင်မတွေးခင်ကိုတွေးတော့မယ်စိတ်ကတွေးတော့မယ်ဆိုတာသူကတိတိနေတော့တာအဲ့လိုဖြစ်တယ်ဒါကြောင့်မို့အတွေး ကင်းကင်းနဲ့ရှုမှတ်ခြင်းနဲ့ဆိုရင်ဒီအတွေးကိုပဲပြန်ပြီးတော့သဘောပေါက်နားလည်အောင်ကြိုးစားဖို့လိုလားမလိုဘူးလားလိုပါနော်တည်ခြင်းတရားကိုရင်ဆိုင်ခြင်းနဲ့ဆိုရင်တည်ခြင်းအကြောင်းများများတွေးဖို့လိုတယ်တည်တဲ့အကြောင်းတွေများများစဉ်းစားဖို့လိုတယ်တည်တဲ့အကြောင်းများများပြောဖို့လိုတယ်အဲ့ဒါကိုမရဏအနုတ္တိလို့ခေါ်တယ်မလားငါဒီတရားတော်မိပါတယ် အချိန်ပိုင်းလာလို့တော့ဒီလိုဟိုမူဘုတ်ဆရာတော်ဘုရားကြီးကအဲ့ဒီလိုမိတ်မိတ်ခဲ့တာရှိတာဆိုတော့အဲအဲ့ဒီမှာကြည့်လေအဲ့ဒါကြီးရေးပြီးတော့ခေါင်းရင်းကတ်ထားတယ်ဆိုရင်ဘယ်လိုနေမလဲစိတ်ကကတ်ရဲလားကတ်ရဲတယ်နော်ကတ်ရဲရမယ်ဟိုမှာတော့တချို့တွေကတော့အယူတီးပြီးတော့ဟာဒါကတည်တဲ့အကြောင်းမပြောနဲ့နမိတ်မရှိဘူးပါဘူးညာဘူးနဲ့တလူ ဟိုတနေ့အပြင်ထွက်တဲ့ခါကျတော့အိမ်ရှိမှာကနေဒါမှာလာမသိတရေပုံအကြီးကြီးလောက်ထားတယ်တရေသစီပုံကြီးတွေအယူစုပုံကြီးတွေအာဒါဗမာပြည်မှာဆိုရင်တော့ဘယ်လိုဖြစ်မလဲနမိတ်မရှိဘူးမမရှိမလောက်ကောင်းဘူးဘာဖြစ်တယ်ညာဖြစ်တယ်ဆိုရင်အများကြီးဖြစ်မှာပေါ့နော်ဒီမှာတော့တရေပွဲတော့ညီလာမသိပါဘူးလို့ကြားတာအဲ့လိုလို့ကြားတာဟုတ် အိမ်တိုင်းအိမ်တိုင်းမှာရိုးစုကြီးတွေတရေကြီးတွေဟောကြောက်ဆရာကြီးတွေလောက်ထားတာအဲကြောက်ဆရာကြီးတွေဖန်တီးပြီးတော့အိမ်တိုင်းအိမ်တိုင်းလောက်ထားတယ်အမောဆရာပဲအဲတော့ဒီဥစ္စာတွေကတည်ခြင်းတရားကိုရင်ဆိုင်ခြင်းနဲ့ဆိုရင်တည်ခြင်းတရားကိုပဲပြန်ပြီးတော့သဘောပေါက်အောင်လုပ်ဖို့လိုလားမလားနော်အဲတော့ရှုမှတ်တယ်ဆိုတာလေတည်ခြင်းတရားကိုရင်ဆိုင်နိုင်အောင်ရှုမှတ်ရ ဟုတ်တယ်မလားဆရာတော်ကြီးမိန့်တာမဟုတ်ဆရာတော်မိန့်တာရှေ့အသေးကိုနောက်အသေးရရှုနေတာဆရာတော်မိန့်တာလေအမှန်တော့ဒါရှုမှတ်မှုကိုနာမည်တပြုတ်တက်လိုက်တာပဲရှေ့အသေးကိုနောက်အသေးကရှုနေတာလို့ဒီလိုပြောတာဟုတ်အတွေးကလည်းပဲပါပဲစိတ်ပဲဝိခိတစိတ်လို့ခေါ်တယ်အတွေးကလည်းပဲစိတ်ပဲ ရှုမှတ်တာကလည်းစိတ်ပဲစိတ်နဲ့တွဲဖက်လာတဲ့တတိယဝိရိယတို့စသဖြင့်မဲ့ခင်တရားတွေကတော့ဒါရှုမှတ်တဲ့ပကနေရဆိုလိုတဲ့သဘောကတော့ဒီအတွေးတွေကိုကင်တွယ်ခြင်းရင်ဒီအတွေးတွေကိုပဲသိအောင်ကြိုးစားဖို့လိုလားမလိုဘူးလားသူ့ရဲ့သဘာဝတွေကိုကြိုးစားရင် တွေးတာဒီပင်နဲ့ကိုယ့်အတွက်တရားဖြစ်တယ် အတွေးတွေကတရားဖြစ်ကုန်တာပဲပေါ့နော်စဉ်းစားတာတွေကလည်းတရားဖြစ်ကုန်တာပဲပေါ့တွေးရမှာမကြောက်နဲ့အတွေးဝင်မှာလည်းမကြောက်နဲ့ဒီတွေးသမျှကိုဘာလို့ဖြစ်မလဲတော့တရားလုပ်ဖြစ်လို့ရလားမရဘူးတတိလုပ်ဖြစ်လို့မရဘူးရလားတွေးတယ်တွေးတယ်စဉ်းစားတယ်ဆိုပြီးရှုမှတ်ပါများလာတဲ့အခါမှာဒီအတွေးတွေကအကုန်လုံးရပ်တန့်သွားတာပဲမတွေးတော့ဘူး ဘာတွေကအစားထိုးလာလဲဆိုပစ္စုပန်ဖြစ်စေယုံနံတွေကိုသိမှုတွေကအစားထိုးလာအဲ့တော့စိတ်ကဘာကြောင့်တွေးသလဲဘယ်အကြောင်းအရာတွေကိုတွေးသလဲဆိုတော့အတွေးအလုံးကဘယ်လာတော့အတိတ်သို့မဟုတ်အနာဂတ်ကပဲလာ လူတွေဟာတွေးနေတယ်ဆိုတိတ်အကြောင်းအရာတွေကိုစဉ်းစားခြင်းစဉ်းစားမယ်တွေးခြင်းတွေးမယ်အနာဂတ်တွေကိုစဉ်းစားခြင်းစဉ်းစားမယ်တွေးခြင်းတွေးမယ်အဲ့ဒါလေအနာဂတ်နဲ့အတိတ်နဲ့ကိုတလဲစီစိတ်ကအနေများတာပေါ့ပြစ္ဆုတ်ပံမှာစိတ်အနေနေတယ်ဟုတ်လားမဟုတ်လားစိတ်အနေနဲ့လို့တရားရှုတဲ့အခါမှာပြစ္ဆုတ်ပံမှာစိတ်အနေများအောင်လေ့ကျင့်တာကိုပဲတရားရှုတယ်လို့ခေါ် ပထမဆုံးပစ္စုပန်မှာစိတ်ကိုနေတတ်အောင်လေ့ကျင့်ရတာတော့ပါပေါ့အများအားဖြင့်စိတ်ကအတိတ်မှာနေနေသို့မဟုတ်ငါကမှာနေတဲ့အတွက်အတွေးဆိုတာဖြစ်ပေါ်လာသူကအဲ့ဒီမှာပဲကြက်စားတဲ့အလေးထားရှိဘာလို့တွေးနေသလဲဘာဖြစ်လို့တွေးနေသလဲပုဂ္ဂိုလ်တ attva ဆိုတဲ့ မိမိရဲ့စိတ်ထဲမှာအတ္တမာနဒိဋ္ဌိဒါတွေလွမ်းမိုးနေတဲ့၍သူကဘာလုပ်နေမှာလဲတွေးနေဦးမှာပဲငါဖြစ်နေတဲ့၍တွေးနေဦးမှာပဲအတွေးအားလုံးကငါပေါ်မှာအခြေခံပြီးတော့တွေးရတာကိုလူပေါ်မှာအခြေခံပြီးတော့တွေးရတာကိုဟုတ်တယ်မလားယုံနဲ့ဆိုရင်တွေးပါအောင်မလားတွေးပါအောင် ဒါကြောင့်မို့အရင်ဆုံးတရားရှုမှတ်တဲ့အခါမှာဗာမြင်အောင်ရှုရတာတော့ယုံနံလို့သိအောင်ကိုအရင်လုပ်ရတာအာယုံကိုသိတတ်တာကဘာလို့နံတရားအာယုံကိုမသိတာကယုတ်တရားအာယုံကိုယူနိုင်တာကနံတရားအာယုံကိုမယူနိုင်တာကယုတ်တရားလို့အရင်ဆုံးနားလေသဘောပေါက် အာထုတ်တယ်ဟုတ်လားနာမရူပပြိစိတဉာဏ်ရုပ်ပဲနာမ်ပဲလို့ဥစွာကိုယ့်ရဲ့ဘဝရင်းမှာငါလို့ရှင်သန်ခဲ့တယ်ပုဂ္ဂိုလ်လို့ရှင်သန်ခဲ့တယ်တတ္တဝါလို့ရှင်သန်ခဲ့တယ်လူကောင်ကြီးငါကောင်ကြီးနော်အသက်ရှင်နေတဲ့အကောင်ကြီးလို့ဒီလိုရှင်သန်ခဲ့တာအဲ့ဒီတိုင်းလက်ခံတယ်လက်ခံတဲ့အတိုင်းဆွဲလန်းတယ်ဆွဲလန်းတဲ့အတိုင်းယုံကြည်တယ်ငါလို့ပဲယုံ ငါကလုံနေတယ်ငါတွေးနေတယ်ဆိုတာနေပြီးတော့ဖောက်ထွက်ပြီးတော့မှကိုယ့်ရဲ့အသိဉာဏ်မှာဘာကိုလက်ခံလာဖို့အရင်ဆုံးကြိုးစားယုံနဲ့နာပဲရှိတယ်ဆိုရင်အတိရအောင်အရင်ဆုံးလုပ်ရတာဒါနံပါတ်1လုပ်ရမှာဒါကုနာမရူပပရိစီဒဉာဏ်ယုံရဲ့နာရဲ့လို့ခွဲခြားသိမြင်သောဉာဏ်ဘောပေါက်တယ်နော်မြင်နေယုံနဲ့နာ ကြားတယ်ယုံနဲ့နံရှုတယ်ယုံနဲ့နံသိတယ်ယုံနဲ့နံအကုန်လုံးဘာပဲဖြစ်ဖြစ်ဘာနဲ့မှပဲရှိတယ်ယုံနဲ့နံယုံနဲ့နံလို့မိမိအသိဉာဏ်ကလူလို့လက်ခံရလက်ခံလာရကနေပြီးတော့ယုံနံလို့ဒီအသိဉာဏ်ကလက်ခံပြီလားပုဂ္ဂိုလ်ကိုစဉ်းစားဖို့လိုတော့เนาะငါအခုချိန်အထိ မြင်တယ်တွေ့တယ်ကြားတယ်သိတယ်အကုန်လုံးမှာအရင်တုန်းကငါမြင်တယ်ဆိုရကနေအခုကျတော့ယုံနဲ့နာမှာလားအရင်တော့တွေးတယ်တွေးတာငါတွေးတယ်ဆိုရတဲ့ယုံနဲ့နာမှာလားအဲ့ဒီလိုလက်ခံနိုင်ပြီလားအဲ့ဒီလိုမိမိစိတ်ကတော့သဘောပေါက်လာပြီလားလက်ခံလာပြီလား ဘုန်းကြီးဟောတဲ့တရားတွေနားတဲ့အချိန်လောက်ကလေးကြားနာတိလေးလောက်နေတော့အဆင်မပြေဘူးလေဟုတ်တယ်မလားကြားနာတိလောက်နေတော့အဆင်မပြေဘူးကိုကဘယ်လောက်ထိလက်ခံပြီလေနော်ပစ္စုပန်တဲ့တဲ့ရှုပါများလို့ရှိရင်ရုပ်ပဲနာမဲဆိုတာကိုယ်ကိုယ်ပြပြသိလာအရင်ဆုံးကပစ္စုပန်တဲ့တဲ့ရှုနိုင်လို့ ပစ္စုပန်ကိုလည်းပဲငါလို့ယူပြန်ရင်လည်းမှားပြန်နေသူပါလေပစ္စုပန်ကိုမူငါမယူထို့သူအရိယာဖြစ်လက်တံတဲ့ပုဂ္ဂိုလ်ဆရာအလိုမိတ်ပစ္စုပန်ကိုငါလို့မယူပါနဲ့ဘူးပစ္စုပန်တော့ရှုပါရဲ့သို့တော့အဲ့ဒီပစ္စုပန်ငါဖြစ်နေရင်လည်းအဆင်မပြေပြန်ဘူးနော်ပစ္စုပန်ကငါဖြစ်နေပြန်ရင်လည်းအဆင်မပြေပြန်ဘူး ဒါကြောင့်မို့ပြစ္ဆုတ်ပံရှုတော်ညာလည်းပဲပြစ္ဆုတ်ပံရှုမှုကဘာထင်ရှားအောင်ရှုရတာတော့ယုံနံလို့သိအောင်ရှုရတာအဲယုံနံလို့မသိလို့အတွေးရပေါ်တာပေါ့အတွေးရဘုဘောမှာအခြေခံပြီးပေါ်လေငါဘောမှာအခြေခံပြီးတော့တွေးရတာလေကြုံခဲ့တာလေစဉ်းစားခဲ့တာလေလုပ်ခဲ့တာလေเนาะ ဒါတွေတွေးရတာဆိုဘယ်သူပေါ်မှာအခြေခံတွေးရလို့ဆိုငါပေါ်မှာအခြေခံတွေးရတာငါပေါ်မှာအခြေခံပြီးတွေးရတာဖြစ်တဲ့အတွက်ပုဂ္ဂိုလ်ပေါ်မှာတ attva ပေါ်မှာအခြေခံပြီးတော့တွေးတဲ့အခါမှာ story တွေအများကြီးပေါ်လာတာပေါ့နော်ဇလန်းတွေအများကြီးပေါ်လာတယ်အဲဇလန်းတွေထဲမှာပဲစိတ်ကရောက်တယ်ကိုရေးတဲ့ဇလန်းတွေကိုကကိုပုံဖော်ပြီးတော့တွေးနေတာပေါ့နော်မရောက်ဘူးတဲ့နေရာလေးဆိုရင်လည်းရှောက်တွေးတယ်ရောက်ဘူးပြီးသားဖြစ်ပျက်ခဲ့သမျှတွေကိုလည်းတွေးတယ် မဖြစ်သေးတာတွေလည်းတွေးတယ်ပူတာတွေလည်းတွေးတယ်ဆိုဘယ်ပေါ်မှာအခြေခံတွေးလဲအားလုံးကငါပေါ်မှာအခြေခံတွေးတယ်ငါကိုဖယ်ရှားလိုက်ရင်အတွေးကိုလည်းဖယ်ရှားပြီးသားပြီဟုတ်လားမဟုတ်ဘူးလားဒါကြောင့်အဲ့ဒီအတွေးကင်းကျင်နေဆိုရင်ဘာကိုအရင်သိအောင်ကြိုးစားလဲရုပ်နဲ့နာမ်ပဲလို့ကိုကလက်ခံနိုင်ပြီလားဒါ ဝိပဿနာဉာဏ်စဉ်ထဲမှာတော့မှနမရူပပြိစိတဉာဏ်ကိုမထည့်ဝိပဿနာဉာဏ်အဆင့်ကိုမရောက်သေးခင်အဆင့်ပဲရှိသေးတယ်เนาะအဲ့တော့နာမရူပပြိစိတဉာဏ်ဆိုယုံနံခွဲခြားသိတဲ့ဉာဏ်ကအောက်ဆုံးအဆင့်ဉာဏ်လေအောက်ဆုံးအဆင့်ဉာဏ်ကိုဘုန်းကြီးတို့ကရပါလားလက်ခံပါလားအခု၃ရက်ဆိုရင်လက်ခံနိုင်တဲ့အတိရှိရတော့မယ် ဩသူကယုံနေတာပဲဒါပေမဲ့အဲ့ဒီမိမိအတိထဲမှာအတိညာထဲမှာအဲ့ဒီလိုမဖြစ်သေးဘူးဆိုရင်တော့အင်အားအမတန်နေသေးတယ်လို့ပြောမှာပေါ့နော်လက်ခံရင်လားယုံနေနာလို့သိပြီလားမိမိအတိညာကလက်ခံနိုင်ပြီလားဉာဏ်သိဖြစ်သွားပြီလားကြားနာသိလောက်နဲ့ပဲရပ်နေတာလားမိမိအတိညာတွေကိုရောက်သွားပြီ စဉ်းစားဖို့လိုလားမလိုဘူးလားဉာဏ်တိလားဒါမှမဟုတ်ရင်မိမိအတိဉာဏ်နဲ့သိတဲ့အဆင့်ကိုရောက်ပြီလားပွားများလို့သိတဲ့အတိအဆင့်ကိုရောက်ပြီလားဉာဏ်တိပွားများလို့သိစဉ်းစားလို့သိဆိုတာရှိတယ်မလားတုတ္တမယဉာဏ်စိဉ္နမယဉာဏ်ဘောဝနာမယဉာဏ်ဒီလိုပြောတာလေအဲ့တော့ဉာဏ်လို့သိတယ်စဉ်းစားလို့သိတယ် ပွားများလို့သိတယ်ဆိုတဲ့ထဲမှာကြားနာလို့သိဖို့ကအရင်ပေါ့နော်စဉ်းစားအဲကြားနာမှုပေါ်မှာအခြေခံပြီးတော့တွေးခေါ်စဉ်းစားနိုင်တာကဒုတိယပေါ့ပွားများပြီးတော့မှမိမိအသိဉာဏ်ကမိမိကိုယ်တိုင်သိလာတယ်ဆိုတာကတော့ဘဝနာမရလို့ခေါ်တာပေါ့နော်ပွားများပြီးတော့ကျင့်ပြီးမှသိတဲ့အသိတွေးပြီးတော့သိတဲ့အသိ ကြားနာပြီးတော့သိတဲ့အသိမှာဘယ်အသိကမှကိုယ်ပိုင်ဖြစ်မလဲရှင်းပြီးတော့မှသိတဲ့အသိကိုယူရမှာလေဟုတ်တယ်မလားရှင်းပြီးတော့မှသိတဲ့အသိကိုတို့ကယူရမှာအရေးကြီးလားမကြီးဘူးလားကြီးပါအောက်တစ်ဆုံးဉာဏ်ကိုရပါလားလို့ကိုယ့်ကိုယ်ကိုတွေးဖို့လိုတာပေါ့အောက်တစ်ဆုံးဉာဏ်ဖြစ်တဲ့ ရုပ်တွေပဲနာမ်တွေပဲရုပ်နာမ်တစ်ခုပဲရှိတယ်ပုဂ္ဂိုလ်ရဲ့လို့လည်းမရှိဘူးတတ္တဝါရဲ့လို့လည်းမရှိဘူးဆိုတော့ပရမတ်ဉာဏ်အစပြုလာပြီလို့ခေါ်ရမှာပေါ့နော်ရုပ်နဲ့နာမ်ဆိုတော့ပရမတ်ရဲ့နာမည်လေဟုတ်တယ်မလားပရမတ်ရဲ့နာမည်ဖြစ်တဲ့အတွက်ပရမတ်တရားတွေကိုကောင်းကောင်းကြီးဉာဏ်ကရှင်းရှင်းလင်းလင်းမသိမြင်သေးဘူးဆိုရင်တော့ပရမတ်ဉာဏ်ရဲ့ခရီးစတင်ပြီ ဒီလိုပြောလို့ရတာပေါ့အဲ့တော့အဲ့ဒီပရမဉာဏ်ကကောင်းကောင်းတော့မိမိတဏ္ဍာမှာကိန်းအောင်မှာမဟုတ်ဘူးနာမရူပပရိစ္ဆေဒဉာဏ်လောက်နေတော့ဟိုပရမဉာဏ်ကလုံးဝရှင်းနေမှာမဟုတ်သေးဘူးပေါ့နော်သို့တော်လည်းပဲပညာတလဲပရမတ်တလဲဒီလိုရှုရကနေပြီးတော့မိမိအသိဉာဏ်ကထိုက်သည့်အားလျော်စွာမိမိအသိဉာဏ်ကထိုက်သည့်အားလျော်စွာကို ရဲ့လှုပ်ရှားမှုတိုင်းလှုပ်ရှားမှုတိုင်းဖြစ်စဲတွေကိုရှုမှတ်နိုင်ကြပြီဆိုတော့ရုပ်နဲ့နာပဲရုပ်နဲ့နာနဲ့ရှိတာပဲလို့အရင်ဆုံးသိလာတိလာရကနေပြီးတော့တစ်ဆင့်တိုးပြီးတော့ဗာတိလာမယ်ဆိုဒီရုပ်နဲ့နာကဒီတိုင်းကြီးတည်နေရက်နေတာမဟုတ်ဘူးသူတို့မှဆက်သွယ်လို့ရှိတယ်ရုပ်အကြောင်းနာအကျိုးနာအကြောင်းရုပ်အကျိုးဆိုသူတို့အဲ့လိုဆက်သွယ်နေတာရုပ်နဲ့နာသည်အကြောင်းအကျိုးဆက်သွယ်မှုရှိတယ် ယုတ်ငန်ကအကြောင်းယုတ်ကအကျိုးဟုတ်လားဒါမှမဟုတ်ယုတ်ကအကြောင်းယုတ်ငန်ကအကျိုးဒီလိုအပြန်အလှန်ပေါ့ယုတ်နဲ့နံဒီအပြန်အလှန်အကြောင်းကျိုးဆက်သွယ်မှုရှိနေပြီရှုမှတ်တဲ့အခါမှာမစိတ်ကလေးရှိလို့ရှုရတယ်။ဟောဘာမှဖောင်းမှုလေးပေါ်လာတာကဘာလို့အကြောင်းရှုတာကအကျိုးရှုစိတ်ကလေးကရှိနေလို့ ခုနကတွန်းမှုတွန်းမှုလေးကိုရှုနိုင်တယ်ဆိုတော့ရှုစိတ်လေးကအကြောင်းအာယုံကအကျိုးဒီလိုအကြောင်းကျိုးဆက်နွယ်နေတယ်အကုန်လုံးလေအဲ့ဒီအထိပွားမြင်ရတယ်ပထမဆုံးမြင်ရမှာကရုပ်ပဲနာမ်ပဲဒီလိုမြင်ရတယ်ရုပ်ပဲနာမ်ပဲလို့ဒီလိုမြင်ပြီးတော့ရုပ်နာမ်တို့ဤအကြောင်းကျိုးဆက်နွယ်ချက်ကိုမြင်လာရတယ်အကြောင်းကျိုးဆက်နွယ်ချက်ကိုမြင်လာတဲ့ခါကျတော့လက်တွေ့လုပ်ငန်းခွင်မှာ ဘလို့ဘလို့မြင်လာလဲဆိုသွားခြင်းစိတ်ကကြောင့်သွားတယ်ရက်ခြင်းစိတ်အရင်ဖြစ်တယ်ရက်တယ်အသေးစိတ်သိလာတဲ့ခါကျတော့အသက်ရှူခြင်းစိတ်ကြောင့်ရှူသွင်းမှုဖြစ်တယ်ထုတ်ခြင်းစိတ်ကြောင့်ထွက်လေဖြစ်တယ်ဆိုဝင်လေထွက်လေကစိတ်တစားရုပ်ဆိုတာသိသွားတယ်သူကဒါကနည်းနည်းပို့ပြီးတော့မှဟိုခက် အသေးစိတ်ရှုမှတ်လာနိုင်တဲ့အခါမှာအသက်ရှုသွင်းရှုထုတ်တာလာမှာမရှုခင် ရှုခြင်းနဲ့စိတ်ကလေးမထုတ်ခင် ထုတ်ခြင်းနဲ့စိတ်ကလေးဖြစ်ပြီးမှလုပ်တယ်ဆိုတာသိသွားတာပေါ့နော်ဒီအစစ်မသိခြင်းတွေအခုကိုယ့်ရဲ့လှုပ်ရှားမှုတိုင်းမှာအရင်ဆုံးပါဖြစ်ရတာနော်စိတ်ကအရင်ဖြစ်ရတာဖြစ်လို့ပေါ့နော်ဖြစ်လို့မူသွားလို့တဲ့စိတ်ကြောင့်သွားတာရက်လို့တဲ့စိတ်ကြောင့်ရက်တာလက်ကလေးထောက်လို့တဲ့စိတ်ကြောင့်ထပ် ထောက်တာစားလို့လည်းစိတ်ကြောင့်စားတာ ရှုမှတ်လို့လည်းစိတ်ရှိမှရှုမှတ်တာရှုမှတ်လို့လည်းစိတ်မရှိဘဲနဲ့ကိုယ်မရှုချင်ဘူးရှုမှတ်ဘူးဒီလိုမျိုးဘာကြောင့်ဖြစ်တာလဲဆိုရုပ်နာရဲ့ဆက်သွယ်ချက်တွေထဲမှာရှုရင်းရှုနဲ့အတိတိုးလာတာပေါ့အတိတိုးလာခြင်းနောက်ထပ်အဆင့်တိုးပြီးတော့သိလာတာဘာလို့ခေါ်လဲနာမရူပပရိက္ခဉာဏ်လို့ခေါ်တယ်နော်ရုပ်နာကြောင်းကျိုးဆက်နွယ်ချက်ကို သစင်တိုး၍တိလာတာအဲ့ဒါကသစင်တိုးတိလာတယ်ဆိုတာကဒီ၃ရက်ဆိုရင်အဲ့ဒီညံတစ်ခုကရမယ်၃ရက်ဆိုရင်လေတေချာစူးစမ်းတယ်ဆိုရင်ဒီညံတစ်ခုကပိုင်နိုင်ဖို့လိုတာပေါ့သို့တော်လည်းပဲဒီညံတစ်ခုကခုနဘယ်ကနေစပြီးတော့သိမြင်တယ်ဆိုပစ္စုပန်ရှုမှုကနေစပြီးတော့သိနိုင်တယ်ပစ္စုပန်ကြကြမရှုနိုင်ပဲနဲ့မိမိစိတ်ကိုလွတ်ထားမယ်ဆိုစိတ်က ပစ္စုပန်ကြလားမကြလားဆိုတာကိုကိုကိုမေးကြည့်လို့ရလားမရဘူးလားအိတ်ဒီအိတ်တဲ့ခါမှာမနေ့တုန်းကလည်းပြောပြပြီးပြီကဲတရားနေပြီးတော့သူကကိုအိယာကိုသွားမယ်အိယာကိုသွားတဲ့အချိန်မှာခြေလမ်းတိုင်းမှာပစ္စုပန်တဲ့တဲ့စိတ်ဖြစ်လာလမ်းတဲ့စိတ်ချွာတဲ့စိတ်ခြားတဲ့စိတ်ဆိုတာပစ္စုပန်ဖြစ်စေရုံနဲ့နေပုံမှာစိတ်ကလိုက်နေတာ တတိယကတ်တယ်ကတ်တယ်ချွာတယ်ဖြတ်ဆိုတတိယကတ်ပြီးတော့ဒီချွာတော့တည်တယ်လမ်းတယ်လမ်းတော့တတိယဖြတ်ဆိုကတ်ပြီးတော့လမ်းတာတည်တယ်အာချတယ်ဆိုချတာတည်တယ်ဆိုတတိနဲ့စိတ်နဲ့အဲ့လိုကတ်ရွေ့ကတ်ရွေ့ကတ်ရွေ့အာယုံရဲ့လှရှားမှုတိုင်းကိုလိုက်တည်နေတယ်ဆိုရင်ဒါပြစ္ဆုတ်ကံတည်တယ်လို့ခေါ်တယ်။တမန်ခြေဒီမှာဖြတ်ဖြတ်ဖြတ်သွားလိုက်တာပဲ။သွားလိုက်တဲ့အခါမှာစိတ်ကဒီခြေလမ်းပေါ်မှာစိတ်မရှိဘူး။အိယာဆိုစိတ်က ကြိုပြီးတော့ရောက်သွားပြီ။ငါကိုရအောင်ဘာလုပ်မလဲဘာလုပ်မလဲအိမ်ရလုပ်မယ်ပြင်းကြီးမျက်နှာတက်မယ်သွားတိုင်းမယ်ဘာညာအဲ့လိုမျိုးတွေပေါ့။ဒါမှမဟုတ်လည်းဟာဒီကဒီစခန်းထွက်ရင်ဘာတွေလုပ်အောင်မလဲဘယ်နဲ့လုပ်အောင်လဲဒါမျိုးတွေပေါ့။စိတ်ကဘယ်တော့မှပြစ္ဆုတ်ပံမှာမနေဘူး။ကဲယောဂီတွေစားတဲ့အခါရှုမှတ်ရလား။ဟုတ်တယ်မလား။စားတဲ့အခါရှုမှတ်သလား။စွန်းစားတဲ့အခါရှုသလား ယောဂီတွေဆွမ်းစားလို့ရှိရင်ရှေးကဆရာကြီးကကိုယ်ရင်လည်းဆွမ်းခံပြန်လာတယ်ဆွမ်းခံပြန်လာတဲ့အခါမှာဘုန်းကြီးတို့ရဟန်းတန်ဃာတွေကဆွမ်းခံတော့လောင်းနေလို့တော့ပူပူလေးလောင်းလိုက်တာပဲကြောင်ရောက်တဲ့အခါကုန်းအေးနေပြီလေဆွမ်းအေးအေးခင်းအေးအေးဒီလိုပဲစားရတာပေါ့နော်ပြန်မတွေးဘူးဆိုရင်ဒီတိုင်းပဲစားအဲ့တော့ဆရာတော်ကြီးကကိုရင်ဆော့အပူမလောင်စေနဲ့နော်ဆွမ်းစားတဲ့အခါမှာကိုရင်စဉ်းစားတယ်ဆွမ်းနေရအေးနေတာပဲ ဆောအပူမလောင်စေနဲ့ဆိုတော့ဘာကိုပြောတာလဲစဉ်းစားတယ်ပေါ့နော်အဲ့တော့ဒီဆောနေတဲ့မှာကိုကြိုက်တာတွေသဘောကျတာတွေစားကြတာတွေကိုကစားကြတယ်တရားစားကြတယ်ဆိုရင်လောင်ပြီလောင်ပြီဆောအလုပ်တိုင်းမှာအပူလောင်ပြီပေါ့နော်ဟိုကိုမကြိုက်တာကိုစားနေရတယ်ဒါငါနေဒီမစားဘူးဒါမစားဘူးဘာမစားဘူးစိတ်ကဟိုမตายရတော့ဆိုရင်ဘာဘာမီးလောင်လဲဒေါသမီးလောင်လားမလောင် ဒါကကိုကြိုက်ချင်းမကြိုက်ချင်းပေါ်မှာလောင်တာအစားတစ်လုံးပါလေမီးတွေလောင်နေတာပေါ့နော်အဲ့ဒီကြားထဲမှာကြက်သားတုံးလေးကဟိုပါလေသူဖေးကိုဥကျွေးတာနော်သူဖေးကျွေးတဲ့အခါကျတော့ဟိုရှေ့ရလူတွေကအကုန်အသားတုံးလေးကြီးခတ်သွားတယ်နောက်ကအရိုးလေးကြီးပဲခြံထားတယ်ဆိုတော့ဘယ်လိုလုပ်မလဲမလောင်ဘူးလား စည်စမ်းတရားသာအားထုတ်တာလောဘတွေကြီးလိုက်တာအကုန်လုံးအသားတွေထည့်သွားတဲ့ရှိရလူကြီးကငါအယိုးပဲရတယ်ဆိုနောက်ဆုံးလူကအကုသို့ဖြစ်လာမှာဖြစ်ဘူးလားနောက်ကလူတွေတန်းတဲ့လူတွေပြောတာမဟုတ်ဘူးနော်သဘောပြောတာသဘောပြောပြတာအဲ့ဒီသဘောလေးတွေရှိတယ်လေအစွမ်းစားရင်းနဲ့ကိုမရှုမှတ်တဲ့ခံကြတော့သူကလောဘစိတ်ဖြစ်တယ်ဒေါသစိတ်ဖြစ်တယ် ဒါကစွန်းစားရင်းနဲ့လောင်တာပေါ့မရှုမှတ်တာကများတယ်သူစားနေတဲ့စိတ်ကူးနေတာစွန်းတာစားနေတာကိုတငယ်ချင်းစီရောက်သွားလိုက်အိမ်မှာအလုတ်တွေလုံနေလိုက်ကိုယ်အလုတ်တွေရောက်သွားလိုက်စားရင်းနဲ့စားတဲ့စိတ်မရှိဟုတ်လားမဟုတ်လားစားတယ်စားနေတဲ့နေရာမှာစိတ်ကမနေဘူးပြန်မသွားနေလဲဆိုတော့သူနေခြင်းတဲ့နေရာသွားနေတယ်သွားခြင်းတဲ့နေရာသွားတယ် စားရင်းနဲ့စကားပြောရင်ပို့တော်ဆိုသေးတာပေါ့မှတ်တယ်ပါမှမပါမဆွန်းအလုတ်တိုင်းအလုတ်တိုင်းမှာရှုမှတ်မှုပါဖို့လိုလားမလိုလားဆွန်းကိုကင်တာဆွန်းကိုယူတာပါစက်ဟာတာဆွန်းလုတ်ကိုထဲတာဝါတာမြူချတာပြင်းဆွန်းလုတ်ကိုယူတာအဲ့ဒါတွေအကုန်လုံးကအကျမ်းပြအမှတ်တွေပါနေဖို့လိုတာပေါ့နော်အဲ့လိုအကျမ်းပြအမှတ်တွေရှုမှတ်မှုတွေပါနေမယ်ဆိုရင် စွန်းအလုပ်တိုင်းအလုပ်တိုင်းကလည်းစွန်းစားတယ်လို့မသိဘူး။ဘာနဲ့ဘာလို့သိလဲ။ယုံနဲ့နာမည်ဆိုတာစွန်းစားတဲ့ဒီတိုင်းသိတယ်။ရည်ချိုးလည်းယုံတာအကြောင်းအာယုံကအကျိုးဖြစ်တယ်။အကြောင်းအကျိုးအဲ့လိုဆက်နေတာလေကော။တော့ငါမဟုတ်ဘူးအကြောင်းအကျိုးပဲ။ဟုတ်တယ်မလား။ဒီထဲမှာအဲ့ဒီအချိန်မှာဘာဖြစ်လဲ။တော်ယုံတန်ယုံဆိုရင်ကိုကဒီတရားတွေအားထုတ်တဲ့ခါကျ အရာရာအားလုံးလက်တွေ့တကယ်ကိုလက်တွေ့ဆန်းဆန်းစဉ်းစားလိုက်တဲ့အခါမှာပုဂ္ဂိုလ်ရဲ့တတ္တဝါရဲ့တကိုးရှင်ရဲ့ဒီလိုရှိနေတာမဟုတ်ဘူး။မင်္ဂဘေးရာမဆိုအကြောင်းကျိုးပဲရှိတာလို့လက်ခံလာနိုင်တဲ့အခါကျတော့ဘေးရင်မမေးတော့ဘူးလေ။ဟုတ်တယ်မလား။ဘေးရင်မေးကြတာဒီကလူတွေ။ဟမ်။ဘေးရင်ဆရာဆိုရင်ရှေ့တန်းကရောက်ရောက်လာတယ် ဘုန်းကြီးတော်စဉ်းစားနေတော့အမေရိကန်မှာနေတယ်ဆိုတဲ့ကလည်းမရီကတော့တိတ်မှန်တိုးတက်တဲ့ခေတ်ကြီးမှာဘေးရင်နေပါလေတော့သူတို့မမီးတော့ဘူးမယုံတော့ဘူးလို့ထင်တာဘယ်ဟုတ်လဲဖျားတက်တော်မှယုံသေးတယ်ဖျားတက်အာကုတယ်ဟုတ်လားဖျားအဲ့ဒီလောက်ယုံကြည်စရာအာကုစရာမဟုတ်ဘူးလို့များထင်လားမသိဘူးတကူကူဖြစ်ရင်ဖျားစဉ်ရှိသွားတရဏဂုံသုံးပါးယူမြတ်စွာဘုရားကိုအာယုပြုဂုဏ်တော်လေး စိတ်ကိုစင်ကြယ်အောင်ထားအဲ့ဒီကုသိုလ်ကိုဘသူကဖះအောင်တရိယာဘယ်သူမှဖះတရိမရဘယ်အရင်တရိယာဘယ်လိုအရင်တရိယာလဲကဲဟင်ပြောပါကိုယ်အထုပ်ကိုဖြီးကြည့်ပါဘယ်လိုလဲဆိုတာလေဟုတ်တယ်မလားဖះကိုတကယ်မယုံဘူးလားအာမကိုဖះကိုတကယ်မယုံကြဘူးလား ဖရာတဲ့ဘုသူ့ကိုယုံတယ်ကဲဥပ္ပဝေနာကပါလားဖရာယတနာဖရာယတနာသံဃာယတနာဆိုပြီးတော့လက်တွေ့ဖြစ်လာရင်ဘုသူကစိတ်ကလေးရောက်တယ်သိပြီလားကိုကဘိုးပေါက်တယ်နော်အဲ့လိုဖြစ်နေတယ်လေဘုန်းကြီးတို့တွေကအဲ့တော့အကြောင်းအကျိုးတကယ်သိလာပြီဆိုရင်ဘယ်အရာ ဟိုပြဿနာတစ်ခုတက်လာပြီဆိုဒီပြဿနာဘာကြောင့်ဖြစ်လဲဆိုအကြောင်းအကျိုးမသွားဘူးသူကအရင်ဆုံးဖြည့်ရှင်းပေးနိုင်တာဘီဒင်းဆရာလို့ဖြစ်ဘီဒင်းဆရာကဘာမှလုပ်ပေးလို့မရဘုရားတော်လုပ်လို့မရတာအများရှိတယ်လေဟုတ်တယ်မလားဒါပေမဲ့စိတ်ကယုံကြည်တာကိုယုံကြည်ရနောက်လိုက်တာမလိုက်ဘူးလားဒါကြောင့်မို့လဲဘီဒင်းဆရာတွေကဘလို့ပြောပြော ဘုန်းကြီးတို့တရားလေးထည့်ပြီးတော့ပေးတယ်ဆရာကြီးဘုန်းကြီးတို့တမျိုးထင်နေပါဦးမယ်နော်ဒါတလိုင်းစီပေါ်လေးထားလိုက်ပါအဲ့တော့ခုနကရုပ်နဲ့နာမ်ကိုတည်တည်ကြကြခွဲခြားသိမြင်ရမယ်သူတို့ရဲ့အကြောင်းကျိုးဆက်နွယ်မှုကိုသိမြင်လာပြီဆိုဘဝမှာရှင်တန်တဲ့ပုံကတမျိုးပြောင်းသွားတယ်အဲ့ဒီအသိဉာဏ်ရလာတဲ့ဘဝကိုလက်ခံတဲ့ပုံစံကအေးချမ်းလာတယ် ဘဝကိုလက်ခံတဲ့ပုံစံကတည်ငြိမ်လာတယ်သူများကိုတွေးတဲ့အခါသူများကိုတွေးတဲ့အခါစဉ်းစားတာတွေတွေးခေါ်တာတွေအများကြီးပြောင်းလဲသွားတယ်တာမန်အခြေအနေမှာစဉ်းစားတာတွေတွေးခေါ်တာတွေနဲ့မတူဘူးเนาะရုပ်နဲ့နာမ်ပဲဆိုစိတ်ဆိုးတာတွေရော့သွားတယ်နောက်ပြီးတော့မှအခုတရားအားထုတ်တဲ့အခါမှာယောဂီတွေအနေနဲ့စဉ်းစားကြည့်လေရှုမှတ်တယ်ရုပ်ကိုလည်းပဲ ပြစ္ဆုတ်ပံတဲ့တဲ့ရှုမယ်ဆိုရင်တော့ကကိုရှုကျင်တယ်ရှုလို့ရပါလားမရဘူးစိတ်ကဘူးသူရောက်ချိန်နေနေကရောက်နေတာစိတ်ကိုလည်းဘာမှကိုထိန်းချုပ်လို့မရဘူးအာယုရုပ်ကိုလည်းမြင်မှာထိရှားအောင်ပြပါလို့ကိုကထိန်းချုပ်လို့မရဘူးသူပြခြင်းတယ်လို့ပြနေတာကိုကလည်းကြည့်နိုင်တယ်လို့ပဲကြည့်နိုင်တာဘာမှကိုကထိန်းချုပ်လို့မရဘူးနော်တတိရှိတဲ့ကံမှာစိတ်ကိုလည်းကိုကထိန်းချုပ်လို့မရဘူး ရုပ်ကိုလည်းထိန်းချုပ်လို့မရဘူးတတိနဲ့ကြည့်နိုင်လာတဲ့အခါမှာတတိကလွမ်းမိုးလာတဲ့အခါမှာသူ့ရဲ့သဘောတွေကိုသိတာထိန်းချုပ်တာပေါ့သဘောတွေသိသွားတာစိတ်ရဲ့သဘောတွေသိသွားတာရုပ်ရဲ့သဘောအမှန်တွေကိုသိသွားတဲ့အခါကျသူကနှိမ့်ဆက်လို့ကိုယ်ကိုနှိမ့်ဆက်လို့မရတော့တာနော်စိတ်ရဲ့သဘောတွေကိုတိတိတိတိသွားတယ်ဆိုစိတ်ကကိုယ်ပြန်မနေနှိမ့်ဆက်တာမျိုးလုပ်လို့မရဘူးရုပ်ကကိုယ်နှိမ့်ဆက်တာမျိုးလုပ်လို့မရဘူး ဒါကြောင့်မို့ကိုယ်သာနာ၍စိတ်မနာစေနဲ့ဆိုသူ့သဘောကိုသိသွားတော့သူကကိုယ်နှိမ့်ဆက်လို့မရတော့အဲ့လိုရှိတယ်ဒါကြောင့်မို့ဒီယုတ်တရားတန်တရားတွေလို့ဒီလိုသိလာတယ်ယုံနိုင်ရဲ့အကြောင်းကျဆက်နွယ်မှုကိုသိလာတယ်ဆိုဘဝမှာပုံစံပြောင်းလဲသွားတယ်သူများကိုတွေးတာသူများကိုကြည်တာမြင်တာကိုယ်ဘဝကိုလက်ခံတာကြည်ကျင်တဲ့လက်ခံတာတွေအခါတိုင်းဒေါသတွေကြီးတဲ့အတွက်ဒေါသတွေမကြီးတော့ဘူး အတ္တကြီးတဲ့လူလည်းအတ္တတွေရော့နေလာတာပေါ့ဒီကိုယုံနဲ့ကိုနံကိုတော့ကိုစိတ်တိုင်းကြဘာမှလွတ်ခွင့်မရှိဘူးလုံလို့လည်းမရဘူးဆိုတော့ဟိုလူကိုငါစိတ်တိုင်းကြဒီလူကိုငါစိတ်တိုင်းကြဟိုလူကိုငါငါဖြစ်စီခြင်းတဲ့အတိုင်းဒီလူကိုငါဖြစ်စီခြင်းတဲ့အတိုင်းဆိုရယ်အတ္တကြီးနေတဲ့စိတ်တွေကညော့သွားတယ်တိသွားတယ်သူကအာငါယုံနဲ့ငါနံကိုတော့ငါဘာမှလုပ်လို့ သူတစ်ပါးကငါအတင်းလိုက်လုပ်နေတယ်ဆိုငါအတ္တကြီးရကြတာပဲဒါလိုသိလာပြီးတော့လေအတင်းလုပ်ယူတာမျိုးသူတစ်ပါးကိုအတင်းလွမ်းမိုးတာမျိုးမရှိတော့ဒါကြောင့်သူစိတ်သူစိတ်ကလေးတည်ငြိမ်လာတယ်အေးချမ်းလာတယ်ဘဝနေထိုင်မှုစနစ်တွေပြောင်းလာတယ်ဘဝကိုလက်ခံပုံတွေပြောင်းလာတယ်တည်ငြိမ်တဲ့ဘဝတစ်ခုရတယ်အေးချမ်းတဲ့ဘဝတစ်ခုရတယ်ကျင့်တတ်စရာကောင်းသောဘဝတစ်ခုပိုင်ဆိုင်လာနိုင်တယ်ဒီတရားက မဉ္ဇဉ်ပုံဉ္ဇဉ်ဆိုတဲ့အမြင့်ကြီးတွေတင်အကျိုးပြုတာမဟုတ်ဘူးကိုဘဝရဲ့နေထိုင်မှုပုံစံမှာလည်းပဲကိုဘဝကိုအီအီချမ်းချမ်းနေတတ်ထိုက်တတ်အောင်သင်ပေးတယ်လမ်းညွှန်ပေးတယ်အဲ့ဒီအကျိုးကျေးဇူးတွေရတယ်နော်ဘာပစ္စုပန်ရှုတတ်တာတစ်ခုတည်းနဲ့ပဲဘဝတော့အေးချမ်းနေပြီစိတ်ကမပြေတော့ဘူးအတိတ်ကမပြေတော့ဘူးအနာဂတ်ကမပြေတော့ဘူးဆိုရင်အေးမလားမအေးဘူးလား အများကြီးအေးသွားပြီနော်အဲ့ဒီတစ်ခုတည်းနဲ့ကိုယ်ဘဝအများကြီးအေးချမ်းသွားပြီလေပူလောင်မှုတွေကဘယ်လာတော့အတိတ်ကလာမယ်ကျင့်တတ်တာနဲ့မကျင့်တတ်တာအနာဂတ်ကလာမယ်ကျင့်တတ်တာနဲ့မကျင့်တတ်တာဒီပူလောင်မှုတွေကဒီအတွေးတွေကလာတာပဲအတွေးတွေကနေပူလောင်မှုအလုံးကိုမလုပ်နေတာလက်ခံနေတာလက်မခံတော့လာလို့မရဘူး ပြဿနာအတို့အခက်ခဲတို့မချေလည်မှုတို့အတိတ်ခံတို့ဆိုတာလေပြဿနာဆိုတာကအဲ့ပြဿနာကိုကိုယ်စိတ်ထဲကကိုယ်ကလက်ခံနေတာလက်ခံတော့အဲ့ပြဿနာတွေကဖြစ်တာပြဿနာအားလုံးကိုကိုယ်စိတ်ကကိုယ်ကအလိုလိုလက်ခံနေတယ်ကိုယ်ကိုယ်စိတ်မှာအရင်ဆုံးလက်ခံတာနဲ့အများပူလောင်မှုတွေဖြစ်နေတယ်လက်မခံတော့ဘူးဆိုတော့ပူလောင်မှုကိုယ်စိတ်ကိုယ်ကလက်ခံတတ်တဲ့အကျင့် ရှိနေတဲ့အခါကျတော့အမြဲတမ်းပြဿနာပေါင်းစုံကအများကြီးဖြစ်နေတာပေါ့အာပြဿနာတွေများလိုက်တာဒီမိုက်တယောက်ကလာလာပြောတယ်တပည့်တော်စီဝါလည်းရှာရတယ်အိမ်မှာဥဆောင်တဲ့ပုံကိုလည်းဖြစ်တယ်အင်္ဂါလူတွေကဘာမှအားကိုးလို့မရဘူးတပည့်တော်ပဲအကုန်လုံးနေရတယ်ဆိုပြဿနာတွေကလည်းများလိုက်တာတဲ့မနိုင်တော့ပြဿနာတွေများလုံးအားကြီးလို့သူ့မှာမနိုင်တော့ဘူးဆိုတာအဲ့ဒီပြဿနာတွေကဘာတွေတော့စာရွက်နဲ့ရေးချကြည့်ပါအောင်ဆိုတာ ဘယ်ဟာစာရေးရမှာမသိအရေးကြီးတဲ့ဟာအရေးကြီးမဖြေရှင်းနိုင်ဘူးလို့ထင်တဲ့ဟာလေးရေးဘုန်းကြီးရေးခိုင်းတဲ့အကြောင်းပါအဲအကြောင်းပါပဲကဲဒီလောက်များနဲ့စိတ်ဆင်းရဲလုံးလို့ဆိုပြီးလာလို့စိတ်ချမ်းသာနဲ့หนีပေးပါဆိုတော့ဘုန်းကြီးပေးလိုက်တယ်เนาะဘလို့ပေးလိုက်တယ်ဆိုကဲနဲ့ပြဿနာတွေများလုံးအားကြီးတယ်မရှင်းနိုင်တော့ဘူးရှင်ဘုရားတဲ့အဲ့ဒါရှင်ဘုရားမေတ္တာပို့ဝေပါဆုတောင်းဝေပါ နင့်ပြဿနာတွေရှင်းဖို့မေတ္တာပို့လို့မရဘူးပြဿနာကိုကိုကိုရှင်းမှရမှာပေါ့ဟုတ်လားမဟုတ်လားယောဂီတွေလည်းသွားပြောဘူးတလားအဲ့လိုဘုန်းကြီးတွေဟမ်ကိုကိုကိုရှင်းမှရမှာပေါ့နော်ပြဿနာဖြစ်လာတယ်လေအဲ့တော့နင်ချရေးကြည်စမ်းဆောင်ရွက်ပေါ့ရေးကြည်ရေးကြည်ဆုံးနင်မဖြေရှင်းနိုင်ဘူးဆိုတဲ့ပြဿနာတစ်နှစ်သုံးနှစ်ငါအဲ့လိုရေးရေးတော့သူစဉ်းစားတယ်ဟိုပြဿနာလည်း အရေးကြီးတာမပေါ်လာတော့သူသူအကုန်လုံးအရေးကြီးတယ်လို့ထင်ထားတာလေတော့မဖြည့်ရှင်းနိုင်ဘူးလို့ထင်ထားတာသူစဉ်းစားဒါလေးလည်းငါဖြည့်ရှင်းနိုင်တာပဲဟိုဟာလေးလည်းငါဖြည့်ရှင်းဖြစ်ပါတယ်ဆိုအတွေးလေးရသွားတယ်သူကအဲ့တော့ချရေးစရာပြဿနာကရေးရေးရမရှိရေးရမရှိသူအများကြီးလို့ပြောပေမဲ့တကယ်ရေးကြည့်တော့၃-၄ခုလောက်တင်ပြင်ထွက်လာအဲ့တော့ပုံကြီးချဲ့တာ တွေးရပုံကြီးချဲ့ထားတဲ့အခါကျတော့ပြဿနာတွေကများနေတာပေါ့နော်တကယ်ပြဿနာကဆယ်ပြားဖို့လောက်ရှိတာတွေးပြီးတော့ချဲ့လိုက်တဲ့အခါကျတော့တကြက်ဘူးအဲ့လောက်ဖြစ်သွားတယ်အများကြီးဖြစ်သွားတယ်တထောင်ဘူးလောက်တသိန်းဘူးလောက်ဒီချဲ့ချဲ့သူကျေသွားတာပေါ့နော်ရှိတဲ့ပြဿနာကနည်းနည်းလေးသူချဲ့လိုက်တာအကြီးကြီးဖြစ်ပြီးတော့မနိုင်ဘူးအဆင်ရောက်သွား စာရွက်နဲ့ခြာရေးကြည့်ပါနဲ့ပြဿနာတွေတစ်ခုပြီးတစ်ခုရေးအဲ့ဒါတွေရေးပြီးတခါပြန်စစ်ဒီပြဿနာငါရှင်းနိုင်ငါမရှင်းနိုင်ဘူးလားရှင်းနိုင်ရတာနဲ့ငါစိတ်ညစ်နေတာရှင်းမလားအဲ့ဒါကိုတွေးပြီးစိတ်ညစ်နေပါလားတွေးဆိုတော့အဲအတွေးတွေကများနေတာလို့ပြဿနာကတကယ်ကြတော့နည်းနည်းလေးပါ အတွေးကပုံကြီးချက်ထားတာလည်းများနေလို့ပါလို့သူတင်ပေးလိုက်တဲ့ကအဲ့ဒီကနေစပြီးတော့သူက ။ဘာပြောလဲဆိုတတိတော့ပြဿနာဖြစ်တိုင်းစာရွက်နဲ့အမြဲတမ်းချရည်တဲ့အကျင့်ရပါတယ်တဲ့။ပြီးရင်လည်းဒီဟာငါရှင်းနိုင်လားမရှင်းနိုင်မှတွေးလိုက်တဲ့အခါကျတော့ရှင်းနိုင်တာကိုတွေးရတယ်။ဒါကြောင့်ဘုန်းကြီးကမလာတော့နောက်တစ်ခါခါမှမမေးတော့နော်။ပြီးရင်ဆရာစီလည်းမသွားတော့ဘူး။ဒါပြဿနာဖြေရှင်းနေပေါ့။ဟုတ်တယ်ပါလား။ဖြေရှင်းတတ်ပါလားပြဿနာ။ရှိရောရှိကြလား။ဟမ်ညာမှာပါ ပဲဟုတ်လားပြဿနာဆိုတာတကယ်ကတော့ကိုယ်စိတ်ကဖန်တီးနေတာပါတရားကိုသာရှုမှတ်ပါပစ္စုပန်တက်တဲ့စိတ်ကိုထားတတ်တဲ့အလေးထားလုပ်ပါလုပ်လို့ရှိရင်ဒီပြဿနာတွေကစိတ်ကလက်မခံတော့ဘူးစိတ်ကဘာဝဲလက်ခံတယ်လဲရုပ်တရားနဲ့တရားတွေဖြစ်စေရုပ်နာပဲစိတ်ကရှုမှတ်နေရတဲ့ခန္ဓာတော့ဒီစိတ်ထဲမှာဒီပြဿနာတွေကလာဖို့နေရာမရှိဘူး လာဖို့နေရာမရှိတော့စိတ်ကလက်မခံတော့မလာတော့မလာတဲ့အတွက်ဒီပြဿနာဆိုတာတွေကဘယ်ရောက်သွားမှမသိဘူးဘယ်ရောက်သွားမှမသိဘဲနဲ့မိမိစိတ်ထဲကနေအလိုလိုပြောက်သွားတယ်သူကအရင်တော့မကျေနပ်တဲ့ဟာတွေနာကြီးတဲ့ဟာတွေမမေ့နိုင်တာတွေမမေ့နိုင်ဘူးဆိုချစ်တဲ့လူမမေ့နိုင်ဘူးဆိုတာတော်သေးတာပေါ့အခုကမုန်းတဲ့လူမမေ့ဘူးဗျတချို့ကလေဟုတ်လားမဟုတ်ဘူးလားနာကြီးချက်တွေပေါ့ဘယ်လိုလုပ်တာလား ငါ့ကိုဘယ်လိုပြောထားတာဘယ်လိုဆိုထားတာတိမ်ထားတာသူကအဲ့ဒါတွေဘယ်တော့မှယင်နေရတပိတော့မထုတ်ဘူးလေမထုတ်ရင်နင်ခံရမှာပေါ့ဟုတ်တယ်မဟုတ်လားဘယ်တော့မှမမေ့ဘူးလေမမေ့လေကိုပဲခံရမှာလေဟိုကတော့သူကသူပြောပြီးပြီးသွားပြီမေ့သွားပြီကိုကမမေ့ဘူးဒါကိုတိမ်ထားတိမ်ထားဘယ်တော့မှမမေ့ဘူးဆိုလေလေရင်ထဲကမိခဲကိုအပြစ်မထုတ်ဘူးဗျာတပိတော့အမြဲတမ်းမိမွေးထားမှာရင်ထဲမှာပူလောင်နေမှာ ပိုက်ဆိုင်တိုင်းပူလောင်နေစဉ်းစားတိုင်းပူလောင်နေတွေးတိုင်းပူလောင်နေတတိယတိုင်းပူလောင်နေဆိုတော့သူထုတ်မှမထုတ်တာတိမ့်ထားတာတိမ့်ထားတာရှိလားရှိရင်ထုတ်ပြပေါ့နော်ထုတ်ဖို့လိုလားမလိုဘူးလားထုတ်ပြတော့ဘာမှအကျိုးမရှိဘူးသူများမုန်းရတာတွေနာကြီးရတာတွေစိတ်နာတာတွေအကုန်လုံးမလုပ်လိုက်မယ်ထုတ်ဖို့လိုလားမလိုဘူးလားရှုမှတ်မှုနဲ့ပြေရှားလိုက်တော့ဘာမှအကျိုးမများဘူး နော်ဒါကြောင့်တရားရှုမှတ်တယ်ဆိုတာကိုယ်ဘဝထဲမှာအမတန်အေးချမ်းပါလေတရားတကယ်ရှုတတ်ပြီဆိုဘဝအေးချမ်းတဲ့ပုံစံကိုရသွားတယ်မပူလောင်တော့ဘူးနော်ဘဝရှင်သန်ရတာကျင့်တတ်တဲ့ဘဝကိုရတယ်လူတွေကိုကြည့်တဲ့အခါမှာလည်းကျင့်တတ်စွာကြည့်နိုင်လာတယ်လူတွေကိုဆက်ဆံတဲ့အခါမှာလည်းကြည်ကျင်နဲ့နဲ့ဆက်ဆံလာနိုင်တယ်အပေါ်စီးရဆက်ဆံတယ်ဆိုတာမရှိတော့ဘူး အပေါ်စီကဆက်ဆံတဲ့မာနနဲ့ဆက်ဆံတဲ့စကားတခွန်းပြောလိုက်ကြရတယ်သူများစကားတခွန်းပြောလိုက်မယ်ဆိုကိုယ့်ရဲ့နောက်ခံ background ကိုသွားသိတယ်ငါလောဘနဲ့ပြောနေတာလားဒေါသနဲ့ပြောနေတာလားတတိရှိတယ်လေနော်သူ့ရဲ့နောက်ခံ background ကိုကိုကိုကိုရဲ့ကိုကိုယ့်ကိုကြည့်လိုက်ငါလောဘနဲ့ပြောနေတယ်ကြည်စမ်းငါဒေါသနဲ့ပြောနေတယ်ငါမကျေနပ်တဲ့စိတ်တွေနဲ့ပြောနေတယ်အိတ်တမရှိတဲ့စိတ်တွေနဲ့ပြောနေတယ်ဆိုတော့ စကလုံးကို control လုပ်ပြီးသားဖြစ်သွားတယ်ဒါမပြောသင့်ဘူးပြောနေရင်လည်းသတိဖြစ်လာရင်ပဲရပ်သွားတာပေါ့မပြောသင့်ဘူးမပြောသင့်တဲ့စကားတွေကိုမပြောတော့ဘူးအဲ့ဒီလိုပြောသင့်တဲ့စကားတွေကိုပြောတယ်ဒီလိုဖြစ်လာတယ်ဖြစ်ဖြစ်ဖြစ်ဖြစ်စကားမှာ control ပါလာတချို့ကအရန်ပြောတယ်သူများကပြောထည့်လိုက်တာပဲဘာမှ control မရှိဘူးသူများကကြားခံစားရတဲ့လူပဲကမစင်စားဘူးကိုပြောချင်တာပဲစဉ်းစား ပြောလိုက်ရတာကိုကျင့်တတ်တယ်တချို့ကနော်ပြောလိုက်ရတယ်ဆိုလိုက်ရတယ်သူများကိုပြောလိုက်ရဆိုလိုက်ရတာကိုပဲအရသာတခုတွေ့နေတာအစဉ်စဉ်ဒီလိုပြောတာပြောခံရတဲ့ပုဂ္ဂိုလ်ဘယ်လိုခံစားရမလဲလို့တွေးတာကတော့ဒါသူတော်ကောင်းတွေမှာတွေးတာကိုပြောလိုက်တဲ့အတွက်ကြောင့်သူကိုစိတ်နှပါတပါးပါဆင်းရဲပင်ပန်းခြင်းမဖြစ်ပါစေနဲ့ကိုလှုပ်လိုက်တဲ့အတွက်ကြောင့် တပါးသူမှာကိုစိတ်နှစ်ပါးတပါးပါဆင်းရဲပင်ပန်းခြင်းမဖြစ်ပါစေနဲ့ကိုတွေးတောကြံစည်လိုက်တဲ့အတွက်ကြောင့်သူမှာကိုစိတ်နှစ်ပါးဆင်းရဲပင်ပန်းခြင်းမဖြစ်ပါစေနဲ့လို့တရားရှုမှတ်တဲ့ပုဂ္ဂိုလ်ကအဲ့ဒီစိတ်အခြေခံတယ်မရှုမှတ်ထားတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီစိတ်တွေမရှိဘူးပြောထည့်လိုက်တာပဲဟိုဘက်ကဘယ်လိုဖြစ်သွားလဲဆိုတော့မစဉ်းစားဘူးလေပြောထည့်လိုက်ရတာဘာများကောင်းလို့ရတာဘာကောင်းလို့ရတာ နာကြည်ခြင်းမုန်းတီးခြင်းအစင်မပြေခြင်းဆက်ဆံရေးမကောင်းခြင်းဆိုတဲ့နာမည်ဆိုရင်ထွက်လာမှာပေါ့ပြောလိုက်ရတာကုန်ယူစရာမဟုတ်တာဟုတ်တယ်မလားသူများကိုပြောလိုက်ရတယ်ဆိုဘာမှကုန်ယူစရာမရှိဘူးယွန်းစရာတော့ကောင်းတယ်နော်ဒါသူတော်ကောင်းတွေဘက်ကကြည့်ရင်ကြည်စမ်းပါအောင်စိတ်တည်းသဘောထားညှန့်လိုက်တာဒီလိုဖြစ်လာအဲ့တော့တရားအထုတ်တဲ့အခါမှာအဲ့ဒါတွေ အကုန်လုံးပြောင်းသွားတာကိုယ့်ရဲ့အမှုအကျင့်တွေပြောင်းသွားတယ်ဇယက်တွေပြောင်းသွားတယ်တွေးပုံခေါ်ပုံစဉ်းစားပုံတွေပြောင်းသွားတယ်လုပ်ပုံကိုင်ပုံတွေပြောင်းသွားတယ်နော်အကောင်မလို့ခေါ်မယ်စာအမရည်လို့ဖြစ်သွားတာနော်အကောင်မဟိုပြည့်စင်ကယူပေးစမ်းဟဲ့ဟိုဟာလို့စမ်းဟဲ့ဟိုဟာလို့စမ်းဒါလို့စမ်းဆိုအမိတ်ပေးတဲ့အတန်တွေပျောက်သွားတယ်အမရည်ဟိုလေးလုပ်ပေးပါညီမရည်ဟိုလေးယူပေးပါ ပြောင်းသွားပြီ အော်အော်ကအစလေတံကအစကိုပြောလိုက်တော့သူကစိတ်ဆင်းရဲမှကြောက်တယ်အဲ့ဒါဘယ်ကနေလာမလဲဆိုတော့တရားအထုတ်တာကနေမှဒီတတိထူတွေကအလိုလိုဘဝကိုပုံစံပြောင်းပေးသွားတာဒါကြောင့်မို့တရားအထုတ်တယ်ဆိုကိုတရားတက်မတက်ဆိုသူများကိုမေးစရာမလိုဘူးကိုကိုကိုပြန်သိတယ်ငါတရားရှိလားမရှိဘူးလားငါစိတ်တွေပြောင်းလဲလားမပြောင်းလဲဘူးလားဒါကိုကိုကိုမေးဖို့လိုလား တရားမှတ်တယ်မှတ်ပြီးတော့လောဘလည်းနည်းနည်းမှမလျော့ဒေါသလည်းနည်းနည်းမှမလျော့စိတ်နေစိတ်ထားလည်းဘာမှပြောင်းလဲမှုမရှိဘူးဆိုတာလကားပဲနော်ကိုယ်စိတ်နေစိတ်ထားတွေပြောင်းသွားတာကိုယ့်ကိုယ်ကိုသိရမယ်အမှုချင်းတွေပြောင်းလဲသွားတာကိုယ့်ကိုယ်ကိုသိရမယ်ညှိတွယ်မှုတွေအရင်တော့အားကြီးတယ်ကိုသားအပေါ်သမီးအပေါ်အာကိုယောက်ျားအပေါ်တငယ်ချင်းတွေအပေါ်မိသားစုအပေါ်အလုပ်အပေါ်အမျိုးမျိုးညှိတွယ်တာအများကြီးရှိတယ်လေ အဲ့ဒီညှိတွယ်မှုအလုံးမှလည်းညော့လာတယ်တရားအားထုတ်ရင်အကုန်လုံးတစ်ဖြည်းဖြည်းညော့လာညော့လာတယ်ဖြည်းဖြည်းဖြည်းဖြည်းချင်းညော့လာတယ်တစ်ချိန်လုံးအိမ်ကနေတော့မထွက်ရသေးဘူးဖုန်းကဆက်ပြီးအိမ်ကနေတော့မထွက်ရသေးဘူးဖုန်းကဆက်ပြီးဆိုတဲ့လိုနောက်ကျတော့ဖုန်းတော့မဆက်တော့သူကသူသွားပါစီအခုအိမ်ကနေကိုမထွက်ရသေးဘူးဖုန်းကဆက်နေပြီညှိတွယ်မှုတွေအားကြီးတာပေါ့နော်ညှိတွယ်မှုကအားကြီးတယ် တကယ်ကြတော့ကိုတရားလေးနဲ့ကိုနေတဲ့နေတက်လာပြီဆိုအယံကြီးကြီးတွင်ကအာမကောင်းတော့ပြုတ်သွားတယ်ကြီးတွင်မှုဆိုတာလေကောင်းပါမလားပူလောင်မှုဖြစ်စေတာပဲမဟုတ်လားသူကသူသွားနေတာပဲမှန်မှန်လေးအလုတ်သွားနေတယ်ကောင်းတဲ့နေရာသွားနေတယ်ဆိုစိတ်ထဲမှာဘယ်သွားနေရလဲမသိဘူးအဲမဟုတ်တဲ့စီသွားနေတာလားမသိဘူးအငယ်စီသွားနေတာလားမသိဘူးဘာစီသွားတန်လျာတွေကြီးထွားလာတယ်လေ ဟုတ်တယ်မလားအဲ့ဒါဟာညှိတွေ့မှုတွေကိုလည်းတရားအားထုတ်နေတော့သူအလိုလိုရော့သွားတာပဲသူအဲ့ဒါကိုရင်တည်းကလျှော့ပေးရတာညှိတွေ့တွေပူလောင်နေဆိုတာကိုကိုယ်တိုင်ဖန်တီးထားတာကိုကိုယ်တိုင်ပဲပြန်လျှော့မှရမှာသဘောပေါက်လားညီလေးအတန်မကြားရရင်မနေနိုင်ဘူးတဲ့တချို့ကလည်းตาလေးအတန်မကြားရရင်မနေ သမီးအတန်ကြားမကြားရရင်မနေနိုင်ဘူးဆိုတာပါလေကိုကကိုလှုပ်ထားတယ်ကြီးတွေ့ဘူးเนาะဟိုကသတိတော်မရဘူးလေလူငယ်ဆိုတော့သူပြောမှာပေါ့ဘယ်သတိရလိမ့်မလို့သတိရလားဆိုရတယ်ပဲဖြေမှာပေါ့နော်အဲငါသတိရလားဆိုရတယ်လို့ပဲဖြေမှာပေါ့မမရဘူးလေရလိမ့်မှာတော့ကိုကအဲ့ဒါလည်းမခံနိုင်ရမှာမဟုတ်ဘူးလူငယ်ဆိုတော့သူပြောနေဘာမှသတိမရဘူးဟုတ်တယ်မလားအဲငါသတိရလား အဖွားအောင်မေလားမလေအမေအောင်မေလားဘာမှလုပ်เสียမလို့လေကိုတရားနဲ့ကိုနေပေါင်းလားဟုတ်ပါဘူးဟုတ်တယ်မလားတေချာစဉ်းစားတော့ဘာလို့သွားညည်းနေမှာလဲဘာမှလည်းအကျိုးမရှိဘူးသူတို့လည်းလေရတာအပြစ်ဖြစ်တယ်လေရလေရတာပဲဟုတ်တယ်မလားလေရတော့အပြစ်ဖြစ်တာပေါ့ဒါရေးတရိယာလားအမေတရိယာလဲမန္တရိမရသူတို့မှလေရတာလေ သာသမီတွေညီတွေကိုအပြစ်မပေးနဲ့ပေါ့နော် ကိုတရားလေးနဲ့ကိုနေအားလုံးကိုလေးစားမှာပါပို့ပြီးတော့ချစ်ခင်မှာပါဟုတ်တယ်မလားသမီးကတရားရှိတယ်ဟုတ်လားတို့အဖေကတရားရှိတယ်တို့ဘိုးကတရားရှိတယ်ဆိုရင်ခါတိုင်းထက်တောင် ပို့ချစ်ခင်တယ်ပို့လေးစားမှုရတယ်ကိုကတစ်ချိန်လုံးဖုံးဆက်နေလို့ကိုချစ်တာမဟုတ်ဘူးတစ်ချိန်လုံးတတိယနေလို့တို့ကအနောက်ရှက်ဖြစ်တာဟာခဏခဏဖုံးဆက်တာပဲဘာလို့မှလည်းမသိဘူးဆိုတာ နောက်ွယ်မှာပြောခြင်းပြောနေမှာပေါ့ဟုတ်တယ်မဟုတ်လားသူကအလုပ်မရှိတာဆက်မှာပေါ့ငါတို့မှသွားနေလာနေရတာအဲအဲ့ဒီလိုတွေလာမယ်လေသဘောပေါက်လားဆိုလိုတာကဒါတွေကတရားတွေပဲကိုဘဝတွေမှာဒီဘဝရဲ့ရှင်သန်ပုံထဲမှာတရားရအောင်လုပ်ပါဆိုတရားတွေတတိထားဖို့လိုတာတရားတွေတရားအားထုတ်ပြီးဒီတတ္တိတွေကနေသွားရမှာဟုတ်တယ်မဟုတ်လား ကိုယ်တဏ္ဍာမှာတရားကိန်းသွားပြီဆိုတော့ညှိတွယ်မှုအားလုံးကိုဖြည်းဖြည်းလျော့ပါတယ်နောက်ဆုံးဘလောက်တောင်မညှိဘူးလို့ဆိုကိုကိုကိုတောင်မညှိတော့ကိုကိုကိုမညှိတွယ်ဘူးဆိုရင်သူများကိုလည်းညှိတွယ်တာမရှိတော့ဘူးအရင်ဆုံးကိုကိုကိုအရင်ဆုံးဖြတ်ရမယ်အဲ့ဒါအတ္တဒိဋ္ဌိလို့ခေါ်တယ်ကိုယ့်ရဲ့စိတ်နေစိတ်ထားတွေကိုယ်အတ္တအတွက်မတိမတာလုပ်နေတာနော်ကိုယ်အတ္တအတွက် နီးလေးအတန်ကြာမှနေတာထိုင်တာရှိခဲ့ဆိုတာကိုကိုရဲ့အတ္တကြီးမှုပဲသူကသူလွတ်လပ်လပ်နေပါသေးဆိုရင်ကိုကပြီးသွားပြီအတ္တကိုလျှော့ဖို့လိုလားမလိုဘူးလားအရာအားလုံးကကိုကလောက်ထားတာနော်ကိုကပဲပြန်ပြီးတော့ကိုဘက်ကပဲပြန်ပြီးတော့ဒါတွေကိုအားနည်းအောင်လုပ်ဖို့လိုလားမလိုဘူးလားအားနည်းအောင်လုပ်ဖို့ဆိုတာတရားရှိမှဒါတွေအားနည်းမှာပေါ့နော်အလုံးမှာပဲဖြစ်ဖြစ်အပေါင်းအသင်းတွေမှာပဲဖြစ်ဖြစ် တူနဲ့တူလွမ်းမိုးခြင်းစိတ်ကလည်းပဲအရေးပါခြင်းစိတ်ကလည်းပဲတန်ဆိုးတယ်အဲ့ဒါလေအဲ့ဒါတွေကလည်းကိုယ့်ကိုယ်ကိုညှိတွယ်မှုပဲเนาะကိုကနေကိုတရားရလာတဲ့ခံကြတော့လူအားလုံးနဲ့ဆက်ဆံတက်လာတယ်လူတွေကိုနေရာပေးတက်လာတယ်เนาะလူတွေကိုပျော်ရွှင်စေလာတယ်အာသူနဲ့အတူတွဲလို့ရတာတွေအကုန်လုံးပျော်လာတယ် လူတွေကိုစိတ်ချမ်းသာဖန်တီးပေးလာနိုင်တယ်။အရာအားလုံးအတွက်လူတွေအားလုံးဟာဝိုင်းဝန်းပြီးတော့အလိုလိုကိုလှုပ်ပေးခြင်းစိတ်တွေဖြစ်လာတာ။မေတ္တာစိတ်ပေါ့နော်။တချို့ကလှုပ်ပေးရတယ်အောင်ပြီးအောင်တက်နဲ့လှုပ်ပေးနေရရင်နှစ်ဦးနှစ်ဖက်ကုသိုလ်ဖြစ်ပါမလား။မဖြစ်ဘူး။အဲ့ဒါလှုပ်ဖို့ကင်ဘက်တွေပေါ်မှာလဲလွမ်းမိုးခြင်းနဲ့စိတ်ဆိုတာလည်းပဲဒါကညှိတွယ်မှုတစ်ခုပဲ လွမ်းမိုးချင်တာနဲ့စိတ်ချမ်းသာစေချင်တာနဲ့တူလားမတူဘူးလားမတူဘူးအားလုံးပေါင်းစည်းပြီးတော့အခုယောဂီတွေဆိုရင်ကိုတရားအားထုတ်နေတယ်ဆိုကိုကကောင်းကောင်းမွန်မွန်အားထုတ်ရင်အားလုံးစိတ်ချမ်းသာအောင်လုပ်ပြီးနေတာနဲ့တူတာပေါ့စကားတွေလိုက်ပြောနေရင်အားလုံးကိုစိတ်ဆင်းရဲမှုတွေပြီးနေရတယ်တူတာပေါ့သဘောပေါက်လာရတာနော်ဒါကြောင့်တရားအားထုတ်တဲ့ခုမှာကိုဘဝပုံစံလေးပြောင်းလာတယ်ဆိုတာနားလည် ကဲတရားတော့ဒီလောက်ပဲနည်းနည်းတရားစစ်ကြည့်ရအောင်ဒီစိတ်တည်းဟာစိတ်ကြီးရဟမ်ဒီစိတ်ထုံးတခါကြီးတရားတွေရပါကျိုးစားနေပါကျိုးစားတော့မဲ့လားရပါအောင်မိတာလေ ေဘာများလျှောက်เสียရှိတော့အဆင်ပြေရဲ့လားအင်းပြေပါတယ်ဗျာတပည့်တော်ဟိုဘုံဘုံမိတ်တဲ့အတိုင်းပို့ပြီးတော့မှမှတ်တဲ့အခါမှာစူးစူးဆိုင်ဆိုင်ပြင်နိုင်တယ်ဗျာတတိကိုလည်းပို့ပြီးတော့မှထားနိုင်တယ်ဗျာသို့တော်တပည့်တော်ကတပည့်တော်မှာဟောလေးတွေရှိပါသေး မဟာတပိတော်ဟာတပိတော်မှားနေတယ်လားမှန်လားဆိုတာလေးတော့အဲ့ဒါလေးတွေဖြစ်အဲ့ဒါတော့တပိတော်ဒီမှတ်တဲ့အခါဟိုနာဒီဝါမှာထားပြီးတော့ဝင်ငယ်ထွက်တယ်မှတ်မှတ်အဲ့ဒီကနေပြီးတော့မှတပိတော်ကတော့ overlook ရတော့စဉ်းစားတယ်ဒီဝိဒနာကဒုက္ခဝိဒနာတခါတည်းတမ်းလာအဲဒီနေရာအနှံ့ပြောင်းပါပဲခန္ဓာအနှံ့ပြောင်းပါပဲပြဟိုပညာဘောင်းတွေကပြောရင်တော့ခုံးကစပြီးတော့မှထိုးတယ်အာနောက်ကျတော့ကြောရောက်သွားတယ်နောက်ခါရောက်သွားတယ်အဲ့လိုပဲအဲ့လိုအဲ့လိုအဲ့လိုပြီးတော့ဖြစ်ပါတယ်အဲ့တော့အဲ့ဒါကိုပဲပြီးတော့တဏ္ဍ တော့တခါတလေတော့လည်းပေါ့သွားတယ်တခါတလေတော့လည်းမပေါ့အဲ့တော့မပေါ့တဲ့အခါမှာတပည့်တော်ကဟိုအချိန်ကလည်းမရှိသေးတော့ဒီအရိယာပုံတွေမပြောင်းပြင်တော့တပည့်တော်ဟိုတပည့်တော်ကျူစာပြီးဟိုကျက်နေတဲ့ပဋ္ဌာန်းကိုတပည့်တော်ပြန်တော့မှအဲ့ဒီမှာဂိူးဆိုင်ပြီးတော့ အဲ့ဒါကိုစိတ်ဝင်စားပြီးတော့မှပြီးတော့ပြန်ပြီးရွတ်တယ်ဓမ္မမွေးတယ်ပူဇော်တယ်ပေါ့ဗျာအဲ့လိုလုပ်လိုက်တဲ့အခါမှာဒီနာနဲ့ကျင်နာဒီဝိရဏဟာပြီးတော့ပြီးတော့ဖြစ်တယ်အဲ့ဒီအချိန်မှာဟိုမပြီးခင်မှာပြီးတော့အချိန်စီတော့ပါဗျာအဲ့တော့မှ ဘီတော်ရိယပုဂ္ဂိုလ်ပြောင်းတယ်ဗျာအဲ့ဒါဘီတော်မှာတလားမှာအဲ့ဒါလေးမသိဘူးတရားမှတ်တယ်ဆိုတာလေပဋ္ဌာန်းပူဇော်တယ်ဆိုတာလေကောင်းတာပေါ့နော်တိုးတော်လည်းပဲဒီမှာအဲ့လိုများများရှောင်ထွက်ပါများလို့ရှိရင်ဒီမှာစီဆရာတော်ဘုရားရတော့မိန့်တာရှိတယ်တိတ်ပြီးတော့မတက်နိုင်ဘူးဆိုရင်အာရုံပြောင်းပြီးတော့ရှိမှာပါ မတတ်နိုင်တော့ဘူးနာလာကျင်တာကအတော်ကိုခင်းရင်းနေပြီဆိုအဲ့ဒါကိုမှတ်တော့နေမရှိမှတ်တော့ပဲနဲ့ကိုယ့်အကိုတခြားမထိုင်တာထိတာမှမလားတခြားအာယုံတစ်ခုခုစားထုတ်ပြီးတော့မှတ်လိုက်ပါဝေဒနာတော့လေ့လူရှိလိုက်ပါတဲ့ဒါကဒါမှမဟုတ်ရင်အဲ့ဒီဝေဒနာကိုအများကြီးပေါ်တဲ့အချိန်ညာရင်မရှုဘဲနဲ့စိတ်ကိုရှုတာပိုကောင်းတယ်တမန် စိတ်ဓာတ်နဲ့ပတ္တနာဘက်ကိုလှည့်ပေးလိုက်နော်ဒီမှာစိတ်ထဲမှာဒီဝေဒနာတွေနဲ့ပတ်သက်လာရင်ဘယ်လိုခံစားရတယ်ပူလောင်နေသလားပျောက်ရှင်နေသလားမခံစားတဲ့စိတ်တွေဖြစ်နေသလားဒီမှာအဲ့ဒီစိတ်တွေကိုရှုတာကပိုကောင်းတယ်ဒီမှာအဲ့စိတ်ဓာတ်နဲ့ပတ္တနာဘက်ကိုလှည့်ပေးလိုက်ပြီးတော့မှခုနာနာတဲ့ခြင်းနဲ့ခန္ဓာမှာဖြစ်နေတဲ့အားတွေပြန်ရှုပေါ့အဲ့ဒါဆိုရင်ပို့ပြီးတော့ရှုမှတ်မှုဝင်နေရနေမလွတ်သွားဘူး သူ့အကြောင်းကိုသိဖို့လိုတာဟုတ်တင်ပါဘူးခဏခဏရှောင်ထွက်ပါများနောက်တစ်ခါလေဒီလိုပဲကျင်ပါမယ်ဆိုမကန့်ကွယ်တတ်ဖို့ဖြစ်သွားနိုင်တယ်လေတင်ပါဘူးအဲအဓိကကတော့တေခဏီအချိန်မျိုးမှာဆိုရင်ဝေဒနာအများကြီးပြင်းထန်တတ်တယ်ကျွန်တော်အိယာတဲ့လဲတဲ့အချိန်မှာလည်းဒီဝေဒနာကိုကန့်ကွယ်တတ်တာပို့ပြီးတော့အကျိုးများစေနိုင်တယ်ပေါ့လေတင်ပါဘူးအဲတော့စိတ်တဏှပတ္တနာဘက်ကိုလှည့်ပြီးလိုက် ကျမဘယ်လိုခံစားနေရတော့စိတ်ဆူနေသလားစိတ်ညစ်နေသလားဘာဖြစ်နေလဲပေါ့အဲ့ဒါလေးကိုရှုမှတ်ပြီးပြီးတော့မှတစ်ခါပြန်ရွှေ့တော့ဒီရှုနေတဲ့ရှုွက်ရဲ့အပြင်ဘက်ကိုရောက်လာသွားပဲနဲ့ဒီရှုွက်ကိုပဲကျွန်တော်တနည်းနဲ့ထပ်ရှုတဲ့အတွက်ဒါကိုနောက်ဖြစ်လာရင်လည်းကိုကံတွေတက်သွားတာကျွန်တော်တို့သူ့ကံတွေတက်ဖို့အရေးကြီးတယ်ကျင်ပါများစွာဖြစ်မှာလေသူက ဟိုတရားရှုလို့ဖြစ်တာမဟုတ်ဘူးလေဒီဒီနာလာတို့ကျင်နာတို့ဆိုခန္ဓာရှိလို့ဖြစ်တာဘူးတင်ပါဘူးဆိုတော့တရားရှုလို့ဖြစ်တာမဟုတ်ဘူးခန္ဓာရှိလို့ဖြစ်နေတာဖြစ်တဲ့အတွက်သူကခန္ဓာကလည်းတည်တဲ့အထိရှိမှာဆိုတော့သူကလည်းတည်တဲ့အထိရှိရှိမှာပဲဖယ်ရှားလို့မရဘူးဟုတ်တယ်မလားတင်ပါဘူးဖယ်ရှားလို့မရလူတိုင်းခန္ဓာပိုင်ဆိုင်ထားသူတိုင်းကနာရာကျင်နာကြိုက်တာခဲတာဆိုလက်ခံရမှာပဲ အဲ့ဒါဖယ်ရှားခွင့်မရှိဘူးဖယ်ရှားလို့လည်းမရဘူးလက်ခံပြီးတော့အတိညာကသူ့ကိုဘယ်လိုလက်ခံမလဲအရှင်တိတ်ကမထေရကြည့်ပေါ့လေသူကခိုးတဲ့ပုဂ္ဂိုလ်တွေကသူခိုးတယ်သူတတ်မလို့လေဒါဆလန်အကျဉ်းလေးပြောရင်တတ်မလို့ဆိုအလုံးနဲ့ကြားဘူးမှာပဲဒါမှမတတ်ပါနဲ့ဟုတ်သူ့အခွင့်ပေးပါနော်အဲ့ဆိုရင်တညခွင့်ပေးမယ်ဘယ်လိုအာမခံချက်ပေးနိုင်တယ်လို့ဆိုပေါင်းနှစ်ခုရိုက်ချိုးပြတာ သူ့ဟာသူပဲပြန်တော့ရိုက်ချိုးပလိုက်တဲ့အခါကျတော့နှစ်ဖက်လုံးတွင်တွင်ကျိုးသွားတာပဲကျိုးသွားတာအမခံချက်ဒီလိုပေးကိုရပါလားဆိုတော့ဖွင့်ပေးလိုက်တယ်ဟုတ်ပါလေတော့အဲ့ဒီနာတာကိုသုံးချပါတာနောက်ဆိုယဟန္တာဖြစ်သွားတာပဲတယ်မနော်တိုးသူတွေမတက်ခင်မှာသူကယဟန္တာဖြစ်သွားတာပဲလေအဲ့တော့နာရာကိုအသုံးချတတ်ဖို့လိုတာပေါ့နော်ဒါတွေကလက်ခံရမှာ ဘလောက်ပဲနာနာဘလောက်ပဲဟောဖြစ်ဖြစ်ကိုဘလို့သုံးမလဲဒီဥစ္စာကိုတွန်းလှန်ဖို့မကြိုးစားနဲ့သုံးဖို့ပဲကြိုးစားပါတရားဖြစ်အောင်မလို့ဘယ်လိုလုပ်မလဲတရားဖြစ်အောင်ကြိုးစားနိုင်လို့ရှိရင်အများကြီးအကျိုးရှိပါတယ်တင်ပါပဲသဘောပေါက်ပြီနော်ဟုတ်တယ်ပါပတ်ကော ကဲဒီကနေ့အဆင်ပြေရလားဒီနေ့တော့နည်းနည်းအဆင်ပြေပါလိမ့်မယ်အဲအဲပထမနေ့ကတော့စဉ္ညာလျှောက်ဆိုတော့ရိုးရိုးလျှောက်တာမနေ့ကတော့နည်းနည်းစဉ္ညာကမ္မထာလာပြအဲ့ဒါဒီနေ့လေးတော့သဘောပေါက်ဩကောင်းတယ်ကောင်းတယ်ထိုင်တဲ့ခါကျတော့အာဆင်ပြဟောအပြင်သတိပါဗျာမြင်နေထွက်တာမှတ်မှန်မှန်နဲ့တော့သွားရထားတယ် ကြားတယ်။အဖိုးကြောင့်လည်းချက်တည်းတို့လာကြားတယ်။အဲတော့ညောင်းလာတော့စိတ်ဆိုးတယ်။ဒီဒီလူကြီးကြီးမှာအာနာညနေတာပဲလို့အဲ့လိုစိတ်ထဲမှာဖြစ်တယ်။မငြိမ်ကြပြီးတော့စိတ်ကဒါတော့ပြအာမနာနဲ့သူတို့လည်းအတူတူပဲ။ဒါကြရအဖြစ်ကြီး ဘာအချင်းမကြီးနဲ့နော်သူတို့ကအဲ့ဒီတောင်ဆိုပြီးအဲ့လိုရှိတာဟုတ်စိတ်ကလည်းငြိမ်ဖို့မကြိုးစားနဲ့သိဖို့ပဲကြိုးစားတယ်နော်ငြိမ်ဖို့ကြိုးစားတာတဲ့သိဖို့ကြိုးစားတာမှလမ်းမှန်ပေါ့သိဖို့ကြိုးစားရင်ကြိုးစားရင်ငြိမ်တာသူ့လို့သူ့လို့မှသိဖို့ကကိုယ်လို့ကိုယ်လို့မှကိုယ်ကသိဖို့ပဲကြိုးစားမယ်မငြိမ်တာကိုသိနေမယ်ဆိုရင်ဖြစ်ပါတယ် ခုနကလိုကြားတဲ့ဟာကိုလည်းမှတ်လို့ရတာနော်ဟိုယထာသံကြားတယ်ဆိုလည်းကြားတယ်ကြားတယ်ကြားတယ်ဆိုကြားတယ်ကြားတယ်အတန်ကြောင့်ကြားပြီးစိတ်ဖြစ်တယ်ဟိုယထာကအတန်ကိုယ်စိတ်ကပြီးလိုက်တယ်ဟုတ်လားဟိုအတန်ကတတတတန်ကိုပြီးတဲ့စိတ်ကတတပါလားဒီလိုလေးနဲ့လုံးသွင်းပြီးတော့လေကြားတယ်ကြားတယ်အတန်ရဲ့ တန်ကိုသိတဲ့စိတ်ရဲ့နားရဲ့ဒီသုံးခုကိုလှည့်ပြီးတော့ရှုလို့ရတယ်။အတန်အတန်ကလည်းဖြစ်ပြီးပြတဲ့သဘာဝရှိတယ်။ဒါရှုနိုင်ပြောတာတော့ကိုချက်ချင်းရှုရမယ်မြင်ရမယ်လို့မဆိုလို့။နားမှာလက်ခံတဲ့ရုပ်မှလည်းအကြည့်ရုပ်မှလည်းဖြစ်ပြီးပြတာပဲ။အဲ့ဒါနားအကြည့်ရုပ်နဲ့အတန်နဲ့တိုက်လို့ကြားသိစိတ်ဖြစ်တဲ့ဟာကလည်းအဲ့ဒီရုပ်နှစ်ခုကြောင့် တိစိတ်ပေါ်တာဖြစ်တဲ့အတွက်အဲ့ဒီယုံနှစ်ခုကလည်းမမြဲဘူးဆိုတဲ့ခံရတော့ယုံနှစ်ခုမီဖြစ်တဲ့ကြာတိစိတ်ကလည်းမမြဲဘူးလို့ဒီလိုသိလာအဲ့တော့ကိုယ်ခွင်နဲ့ရောက်လာနော်ကိုယ်ခွင်နဲ့ရောက်တော့ကျုံသွင်းဖို့လိုတာပေါ့ကြက်တန်ကြားရင်လည်းကြက်လို့မမနဲ့အတန်ပဲယူနေကြက်ကိုယူလိုက်လို့ရှိရင်ပညာဖြစ်သွားပြီအတန်ကိုယူရင်ပရမတ်ဖြစ်မယ် အတန်ကြားတယ်နားအကြည်ကလက်ခံတယ်သူတို့နှစ်ခုတိုက်တာကရုပ်နှစ်ခုတိုက်တော့သိစိတ်ကလေးတစ်ခုပေါ်လာတယ်အဲ့ဒီသိစိတ်ကလေးဟာဒီမမြဲတဲ့သဘောမှရှိတယ်ဆိုဒီသုံးခုကိုလဲ့ပြီးတော့ကိုယ်ဘဲဟာကိုဟိုရှုနိုင်ကြလေပေါ့သုံးခုလုံးရှုနိုင်တာလားဒါမှမဟုတ်ရင်ဟိုကြားသိစိတ်ကိုပဲရှုနိုင်တာလားအတန်ကိုသွားရှုနိုင်တာလားအကြည်ဓာတ်ကိုရှုနိုင်တာ ကိုကြိုက်တာရှုလို့ရတယ်။သုံးခုတည်းတစ်ခုမြင်ရမှာပေါ့နော်။အားကောင်းလို့သုံးခုလုံးသဘောပေါက်ပြီးတော့မြင်နေဆိုရင်ပိုကောင်းတာပေါ့။သုံးခုလုံးမြင်ရမယ်လို့တော့မဆိုဘူး။အခုဘယ်ဟာကိုအာယုံ focus ထားပြီးတော့ယူနိုင်တယ်လဲဆိုတော့ယူလိုက်ရုံပဲ။ဒါဝိပဿနာအားထုတ်တဲ့လူကအတန်ကြားလေးပြဿနာရှိရှုနိုင်တယ်သူက။နော်။အနတ်နံလေးသူကရှုနိုင် သမထနဲ့မတူဘူးလေသမထတော့အာယုတစ်ခုထဲမှာမြဲနေအောင်လုပ်ရတာဝိပဿနာတော့ဘာပေါ်ပေါ်သူကတရားဖြစ်အောင်လုပ်လို့ရတယ်တွေးလေတရားဖြစ်အောင်လုပ်အတန်ကြားလေတရားဖြစ်အောင်လုပ်မြင်တာလေလည်းတရားဖြစ်အောင်လုပ်လို့ရပြီအဲ့ဒါဝိပဿနာရဲ့အာသာချက်ပဲဘာပေါ်ပေါ်ဘာမြင်မြင်ဘာတွေ့တွေ့ဘာပဲကြားကြားဘာပဲစဉ်းစားစဉ်းစားအကုန်လုံးကိုဝိပဿနာကတရားဖြစ်အောင်လုပ်နိုင်တယ်အဲ့ဒါဝိပဿနာရဲ့ထူးခြားချက်ပဲ ဒါကြောင့်မလို့ဝိပဿနာကိုဘဝထဲမှာအားထုတ်ပါဘဝထဲမှာအားထုတ်လို့ရပါလေဘာဖြစ်လဲဆိုဘဝထဲမှာလှူရှားနေရတယ်ဟိုသွားတယ်လာတယ်စားတယ်တောက်တယ်စိတ်ဆိုးတယ်စိတ်တူတယ်အကုန်လုံးကတရားတရားဖြစ်အောင်လုပ်လိုက်လို့ရတယ်အဲ့ဒါကဝိပဿနာအားသာချက်ပေါ့လုပ်တတ်ဖို့ပဲလို့နော်စိတ်ဆိုးလဲတရားဖြစ်အောင်လုပ်လို့ရတယ်တရားဖြစ်အောင်လုပ်တဲ့အလေးအကျင့်ပဲလို့လားစိတ်တူပြီးဆိုစိတ်တူတာအတာဒါငါတရားဖြစ်အောင်လုပ်မယ်ဆိုရင်စိတ်က ဒီစိတ်တူတာရှုမှတ်ရင်ရှုမှတ်ရင်စိတ်တူတာတရားဖြစ်သွားတာကောင်းလားမကောင်းလားကောင်းပါအရင်ကောင်းတာနော်ဝိပဿနာတရားအားထုတ်တယ်ဆိုတာလေဒီရိတ်တာမှာပဲလောက်ရတာမဟုတ်ဘူးသူဘဝတိုင်းမှာတွားတယ်လားစိတ်ဆိုးတယ်စိတ်တူတယ်ရောင်းနေဝဲတယ်အကုန်လုံးတရားလုပ်လို့ရတယ်ဟင်းချက်တယ်ကြော်တယ်လော်တယ်အကုန်လုံးတရားတစ်ပြည့်စည်းလဲတယ်အကုန်လုံးတရားအဖြစ်ကိုရအောင် လုပ်လို့ရတယ်ဒါကြောင့်မို့ဆုံးဆိုင်လည်းမှတ်ပါအေးလည်းမှတ်ပါဈဉ္ညာသွားလည်းမှတ်ပါ ရေချိုးလဲရှုမှတ်ပါ နောက်ဆုံးကျင်ကြီးကျင်ငယ်ဆွတဲ့နေရာတော့မှာပဲရှုမှတ်ပါတဲ့မြတ်စွာဘုရားလေဥစ္စာယပတ္တဝကံမိတံပါဇာနာကံဟောတိကျင်ကြီးကျင်ငယ်ဆွတဲ့နေရာတော့မှာပဲတတိပညာဖြင့်ဆွမှာကဲတရားမမှတ်ကောင်းသောနေရာရဲ့လို့ကိုမရှိတော့ဒါကျင်ကြီးကျင်ငယ်ဆွတဲ့နေရာရှုမှတ်ခိုင်းနေဆိုတော့လေအဲ့ဒါဘုန်းကြီးတို့ကနေရာတိုင်းမှပို့ပေးလို့လားနော် တရားဖြစ်အောင်လုပ်နိုင်ဖို့အလေးအကျင့်ရှိဖို့ပဲလိုပါတယ်။တရားဖြစ်အောင်လုပ်ပါဗျာ။တော့အေးအေးခိုင် အဲ့ဒီမှာဘာတွေဆက်ပြီးတော့ကိုသိမလဲရှုရဲဆိုတာသိအောင်လုပ်တာဖြစ်တဲ့အတွက်ဘာတွေသိတယ်လဲဆိုတာပို့ပြီးတော့ရေးကြည့်တာပေါ့နော်အဲ့တော့ပို့ပို့ပြီးတော့အတိတိုးအောင်ယူစားပါမိပါဘူးဇန်နဲ့ရောက်တော့အကြောင်းလို့ကြာအဲ့ဒါကိုစိတ်ပူစရာမလိုဘူးလေဟိုရောက်မှကြောက်တာတို့ဒီရောက်မှကြောက်တာတို့ဒါအတွေးတွေဖြစ်သွားတယ်ကိုယ်ကဖြစ်စေရုံဏ်ကိုရှုမှတ်တယ်ဆိုရင်ဘာမှ အနာဂတ်ကိုစဉ်းစားတော့မရှုနိုင်လို့စဉ်းစားနေတာမျိုးဖြစ်တတ်တယ်တခါလေစိတ်ကူးရင်သွားတာမျိုးဖြစ်တတ်တယ်အဲ့တော့အဲ့ဒါလေးတွေကိုကဟိုအဲ့ဒါလေးမစဉ်းစားဘဲနဲ့ခန္ဓာမှာဖြစ်စေရုပ်နဲ့နာဟိုဖြစ်စေမှာနာသီဝလို့မယူဘဲနဲ့ရုပ်နဲ့နာလို့ယူရလို့ရှိတယ်ဟိုရောက်เสียဒီရောက်เสียဆိုဘာမှဇန်ဆိုတာတာမန်ပုဂ္ဂိုလ်တွေမလုပ်နိုင်ဘူး ဒီကိုယ့်ရဲ့စကံနဲ့လည်းမရနိုင်ပါဘူးတလလောက်နဲ့လည်းမရနိုင်ပါဘူးနော်ဒီဥစ္စာကတော်တော်ကြီးကိုလောက်ယူမှရတာပါကျုပ်ဆရာတော်ကြီးတရားတွေထဲမှာနားထောင်လိုက်ပါသူကဆရာတော်ရဘယ်လိုမင်းလို့ဆိုတသက်လုံးလောက်ရမှာလေတရားတွေအဲအဲ့လောက်တမာတိအားကောင်းဖို့ဆိုရင်အများကြီးလောက်ရမှာပေါ့နော်အဲ့ဒါအများကြီးကြိုးစားမှရနိုင်တာစံတမာတိဆိုတာတာမန်နဲ့မရ အဲ့ဒါတွေမစင်စားပဲနဲ့ကိုယ်ဝိပဿနာရှုတာဖြစ်တဲ့အတွက်ကိုယ့်ရဲ့ဖြစ်စေယုံနာကိုကိုယ်ဘလောက်ရှုနိုင်တယ်လဲဆိုတာလေးရှုသွားလို့ရှိတာမစင်ပြပါတယ်ဘုံအောင်နိုင် င်ပြေရလားအာပြေပါတယ်ဗျာအာပြေပါတယ်ဆိုတော့တပီတော့တခါမှလည်းမထိုင်ဘူးတော့အခုမှစထိုင်ကြည့်ရဆိုတော့အာတပီတော့ခံစားရတဲ့ပြဿနာခဏအချိန်ကဒီလေးဖြစ်သွားတဲ့အရာပါအာထိုင်နေတဲ့အချိန်မှာပြီးတော့မထိုင်နိုင်ဘူးလားအဲအရင်ကဖြစ်ခဲ့တဲ့ယောဂအပြန်ပေါ်တာပေါ့ဒီတစ်ချက်လုံးနားရတယ် အဲ့ချိန်မှာအာဆက်ဆံရင်ကတော့တပီတော့ဂျာဘူလာကအဲ့ဟာနာတဲ့ဟာကိုအာယုံပါပြူလိုက်တယ်ဆိုရင်အဲ့နာတဲ့ဟာပြတ်သွားတယ်ဂျာဘူလာဒါပေမဲ့မပြောင်းလာအောင်ညာကိုကိုကြီးကြီးလာတယ်သူကအဲပြီးတော့အဲကြီးလာတဲ့အချိန်မှာပျောက်ခြင်းစိတ်ကဖြစ်လာတယ်ဒါပေမဲ့မပြောင်းတော့မပြောင်းတော့စိတ်ဆိုးလာတယ်ဒါပေမဲ့အဲ့ဒါကိုတစ်ခါကပြန်ပြီးတော့ပြင်ခြင်းစိတ်တွေပေါက်လာတယ် ဒါပေမဲ့ထိုင်အားလုံးကမကြည်မနဲ့ထိုင်နေချိန်ကျွန်တော်လည်းတတိတော့လည်းထိုင်နိုင်မယ်ဆိုတဲ့စိတ်နဲ့ကိုကစဉ်းနေတယ်အဲဒီရောက်ချင်တဲ့စိတ်ရယ်မပြောင်းလို့စိတ်ဆိုးတာအနေနဲ့အဲ့ဒါလည်းပဲပူပူကြီးရောဆိုးလာတယ်ပူပြီးတော့အဲ့ဒါလည်းလွမ်းမိုးလာတယ်တင်ပါဗျာခုနကခန္ဓာကိုယ်ရဲ့နာကျင်တာတွေတက်ခဲတာတွေရှုမှတ်တဲ့အခါမှာပျောက်ခြင်းစိတ် ပျောက်အောင်ရှုရဲဆိုရင်တော့လမ်းမရောက်သွားတယ်။သဘောသိအောင်ရှုမှလမ်းမဖြစ်တယ်။ဘယ်ရာမဆိုဘုန်းကြီးတို့ကဖြစ်ချင်စိတ်နဲ့မရှုပါဘူး။သိချင်စိတ်နဲ့ပဲရှုပါမှာ။ဟုတ်လား။ဒါမှတ်လိုက်ရင်ပျောက်တယ်လို့ပြောလို့ပျောက်သွားအောင်မှတ်မယ်ဆိုရင်သဘောပဲသိတော့တယ်။သူပျောက်သွားမသိတော့ဘူး။သူပေါ်နေတာကမင်းအတွက်ခွင့်ရ သူပေါ်နေသူ့အကြောင်းကိုသိရလို့လို့ရတာပေါ့သူရှိနေမှသူ့အကြောင်းသိအောင်ကြိုးစားလို့ရတာဟုတ်တယ်မလားအဲ့တော့ဒီခန္ဓာကိုယ်ရဲ့ဟိုတင်းပေါ့လေနာတာရှင်းတာကြိုက်တာခဲတာပေါ်လာပြီစိတ်ကအေးဖို့လိုတယ်စိတ်ကြီးအေးထားပြီးတော့ဒီအပေါ်မှာ research လုပ်တဲ့ပုံစံမျိုးသူတည်တနာလုပ်တဲ့ပုံစံမျိုးကြည့်ရမယ်သူနော်ဒါက research လုပ် သူဘာဘလို့ဖြစ်တာလဲဘာကြောင့်ဖြစ်တာလဲဆိုတာထက်ဘလို့ပေါ်လာတယ်လဲနော်တရားကဘလို့ခံစားရတယ်လဲသူ့အကြောင်းလေးကိုသိအောင်ကြိုးစားကြည့်လိုက်လေမခါမှာပေါ်နေတာလားခါမှာနာနေတာလားငါမြင်တာကခါကိုမြင်တာလားနာတာကိုမြင်တာလားငါကိုမြင်တာလားသုံးခုရှိတယ်လေနာရေခါရေနာရေသုံးခုရှိတယ်ဟုတ်တယ် ငါကိုမြင်နေတာလားခါကိုမြင်တာလားနာရာကိုမြင်တာလားသုံးခုတည်းမှာနာရာကိုကြည့်မှအဆင်ပြေမယ်လေငါကိုကြည့်ရင်လည်းအဆင်မပြေဘူးခါကိုသွားကြည့်ရင်လည်းခုနပြဿနာကြီးပေါ်မှာပေါ့နော်ဟိုပျောက်ချင်တာတို့မပျောက်တာစိတ်တူတာတို့အဲ့ဒါပေါ်မှာပေါ့ကိုကနာရာဝဲကြည့်မယ်လေးလာမယ်အကဲခတ်မယ်နားတဲ့သဘောမှာဘာတွေပါလဲဘယ်လိုပြောင်းသွားတယ် လို့ဆုံးသက်သွားသလဲဒါမှမဟုတ်ဘလို့သူပို့ပြီးတော့မှတိုးလာသလားရော့သွားသလားကိုလေ့လာပြီလေ့လာတဲ့စိတ်နဲ့ကြည့်တဲ့အခါကျတော့သူကမှသူ့ပုံမှာကိုယ့်ရဲ့စိတ်ကအေးအေးလေးနဲ့ကြည့်နေတာပေါ့နော်စိတ်အေးတာနဲ့အများသူ့အကြောင်းလည်းကိုယ်ကသိတယ်သူ့မိပြီးကိုယ်ကပူနေတယ်လောင်နေတယ်ဆိုရင် သူ့အကြောင်းလည်းကိုယ်စဉ်းစားလို့မရဘူးအဲ့လိုဖြစ်သွား ပြဿနာတွေခုဖြစ်ရင်လောကနဲ့မှလည်းဒီတိုင်းပဲဒီပြဿနာတွေကရုံးမထွက်အပြင်းကိုမထွက်ပဲနဲ့ဒီပြဿနာတွေကနေပြီးတော့ဒီပြဿနာတွေကိုရှင်းလို့မရပြဿနာအပြင်းဘက်ကိုစိတ်ကိုခဏထွက်လိုက်ပြီးတော့မှအဖြေရှာရင်အဖြေမှကိုတွေ့နိုင်တယ်လို့ပဲဒီဝေဒနာအကြောင်းကိုသိခြင်းသူ့ကိုပဲရင်ဆိုင်ပြီးတော့သူ့အကြောင်းသိအောင်ကြိုးစားတာနောက်ကျုံလာရင်လည်းသူ့သဘောသိတဲ့အတွက်ဟောသူ့သဘောဒီလိုရှိတာပဲ သူ့သဘောဒီသဘောတွေရှိတာပဲဆိုဘလောက်သူလာလာတော့တော့တော့เนาะကန့်ွယ်တတ်သွားတာပေါ့ကန့်ွယ်တတ်သွားတော့သူကလေ့ကျင့်မှုတွေတာပေါ့เนาะငယ်သေးတဲ့အတွက်ပို့ပြီးတော့လေ့ကျင့်စရာကောင်းတယ်ဒီမှာအာတခုမေးလို့ရပါမယ်အမုန်းကနာပြောတဲ့အဲဒီ ဆိုတဲ့ပုံသဏ္ဍာန်ရှိတယ်။အဲ့ဒီနာရာကိုကြည့်မှလားပကုံးကိုကြည့်မှလားဆိုရင်ကိုကနာရာနဲ့ပကုံးကတွဲရကြည့်ဖြစ်နေတာလေ။တွဲနေတာကိုခွဲဖို့ဆိုတာအာယုံစိုက်မှုပဲ focus ထားတာပွားသွားတာပဲ။ခါကို focus မထားတော့ဘဲနဲ့နာတဲ့သဘောလေးကိုတီးကြစိတ်ကအဲ့ဒီကိုရောက်အောင်ပို့မယ်။ခါဆိုတာကိုစိတ်ကအာယုံမပြုတ်နဲ့ ငါဆိုတာအာယုံမပြုနဲ့အာယုံမပြုတာကိုပဲခွဲထုတ်တယ်လို့ပြောတယ်။အဲ့လိုခွဲထုတ်ပြီးတော့နာတဲ့သဘောလေးဒီကြားလေးပဲငါရှုမယ်ဆိုစိတ်လေးနဲ့ရှုလို့လည်းရတယ်။ဒါကဓာတ်ရဲ့သူ့ကြည့်ကြည့်တာပေါ့နော်။သိပြီးတော့မနိုင်ငယ်မှုဆိုရှုကြမလို့ရှုကြမလို့ပဲနဲ့ခုနဒကာကြီးကိုပြောပြသလိုပဲစိတ်ကိုပဲရှုပါ။စိတ်ကိုခုနဒေါသဖြစ်နေတဲ့စိတ်ကိုရှုမယ်။အာ ပျောက်ခြင်းတဲ့စိတ်ကိုရှုတယ်လို့ရှုဖို့ပဲတင်ပါမယ်စိတ်ကိုရှုပြီးတော့မှခုနကပြန်ရှုသူသူရဲ့နာရာကျန်တာကြိုက်တာခဲပြန်ရှုစိတ်ကိုရှုလိုက်တာနဲ့ဟိုစိတ်ကအေးသွားမယ်အေးသွားသူ့ပြန်ရှုတဲ့အခါကျတော့ခေါင်းအေးအေးနဲ့ရှုနိုင်ပါလားအကြိုင်သူ့အကြောင်းကိုပြန်သိလာတယ်ဒီကိုယ့်ရဲ့ဟိုဟာတွေကမလွတ်မလွတ်သွားအောင်ကြိုးစားတယ်သူ့အကြောင်းသိအောင်တော့အများကြီးကြိုးစား ကိုယ့်ရဲ့စက်ကွင်းထဲကမလွတ်သွားကိုယ့်ရဲ့ရှုွက်ထဲကမလွတ်အောင်ကိုကသူ့ကိုသိအောင်ကြိုးစားဖို့လုပ်တယ်တင်ပါဗျာတင်ပါတယ်ဟုတ်ပြီတင်တင်ရှိ င်ပြေလားစင်ပြေပါတယ်ခင်ဗျာတပည့်တော်ကအခုမှလာတက်ဖို့ရဆိုတော့တော့လည်းနားမလည်ဘူးဟဲ့လားတင်ပါကောင်းတော့နားမလည်နေဆိုအခုကနားလည်လို့ ခံနဲ့ရှုနေတာနဲ့နားလည်ရပြီနော်ကိုရှုစရာပါရှုလဲဝင်လေထွက်လေရှုတာအဲဝင်လေထွက်လေရှုတော့လေလေကိုရှုတာလားလေနဲ့နှာခေါင်းနေရနဲ့ထိတာကိုရှုတာလားဝင်နာကိုသိတာကိုရှုတာလားဝင်လေကိုသိတယ်ဆိုတော့သိတာလေးရှုတာလားဝင်လေသိထွက်လေသိဒီလိုရှုတာရှိတာပေါ့နော် တမမွေလေနောက်လိုက်တဲ့ပုဂ္ဂိုလ်ကလေလေးဝင်သွားတာကိုသိတယ်လေလေးကိုအာယုပြုတယ်တချို့ကလေလေးအာယုကိုပြုတော့ဘူးဝင်သွားတာကိုသိတဲ့သဘောလေးကိုပဲအာယုပြုတော့ဝင်လေသိထွက်လေသိဒီလိုရှိတာရှိတယ်တချို့ကြတော့လည်းပဲဝင်လေမှာလေနဲ့နှာခေါင်းနဲ့ရံနဲ့တိုးသွားတဲ့ခါကျတော့အဲ့ဒီထိသွားတဲ့ထိမှုသဘောလေးတိုးတဲ့သဘောလေး ထိတယ်ဝင်သွားတယ်ပြန်ထွက်လာတော့လည်းထိပြီးထွက်တယ်ထွက်တယ်အဲအဲ့ဒီလိုသိတာအဲ့လိုရှုမှတ်ပုံမျိုးမျိုးရှိတာပေါ့အဲကိုကဘာရှုတယ်လဲပုံမှန်တူရအောင်နော်ဝင်လေသိရှုမှလားထွက်လေသိရှုမှလားထိတဲ့သဘောလေးရှုတာပဲပိုကောင်းတယ်လို့ဟိုထိတာလေးရှုတော့စိတ်မပြေတော့ပုံပြီးတော့မှထိတယ်ထိတာကိုနာမည်တစ်မျိုးနဲ့တူတယ် ဝင်နေဝင်နေဝင်နာကဟိုအဆူပေါ့ပါဇက်ကဆိုတာခုနအပြင်တတိပေါ့အတွင်းတတိကြတော့ထိသွားတာလေးကိုသိနေရမှာနော်အောင်းမိတတိလို့ခေါ်တယ်အတွင်းတတိကြတော့ထိတဲ့သဘောလေးကိုကျိန်ဖန်များစွာထိထိထိထိပြီးတော့ဝင်သွားတဲ့သဘောလေးကိုသိနေရမှာထိထိပြီးထွက်လာတဲ့သဘောထိထိပြီးဝင်သွားတဲ့သဘောလေးကိုသိနေရမှာဝင်နေလို့ ရှုမှတ်တာကအပြင်တတိတိုးမှုသဘောလေးကိုသိအောင်ရှုမှတ်တာကအတွင်းတတိဆိုတော့တိုးတဲ့သဘောလေးကိုသိအောင်ရှုဖို့လိုတယ်။အဲ့ဒါဆိုရင်ရပါလားရှုတတ်ပါလား။ရှုတတ်ပါဘူး။အဲဟုတ်ပြီ။ဒါမရှိတိုင်းလည်းပြောဦးနော်။ဒီနောက်တရားလောက်မယုံမှဟမ် nên người về, mình Hả? Tôi đừng nhà lên Kể cho Ba để tụi Ba mong ờ. tụi sẽ 맞아요. 나 제대 제일 많이 공공지원을 하러 생각만 뒤에 တကယ်တမ်းရှုတဲ့ခါကျတော့ဘဝပဲနာတဲ့ခါကိုဘလို့နာကျင်တယ်နာကျင်တဲ့စိတ်ကလေးကိုပြန်စဉ်းစားဒေါသဖြစ်နေဒါပေမဲ့အဲ့အချိန်မှာဒါတွေမရှိဘူးဘာစိတ်လုံးလို့အာယုံဖြောက်ပြီးဘယ်တော့မှဘာဖြစ်လျှောက်တွေလဲဆိုတော့ဖြောက်တော့အာယုံကိုရှောင်ဝဲတာမရှောင်ရဘူးပြီးချင် မြင်နိုင်ကြည့်တယ်နိုင်တော့မကြည့်ဘူးကြည့်မယ်ထင်ပါလေအဆက်ပြေးလာမသိမောင်းမခောက်သေးဘူးလားနိုင်ရမပြေးသေးဘူးလားမသိပါဘူးလို့ညဖြစ်နေတာဟမ်အဲပြီးတော့အချင်းမရှိတော့တပည့်တော်တို့ကအဲ့လိုဖြစ်နေတာအလေးအကျင့်လိုသေးလို့ပါ ဟိုတရားအားလေလေးကျင့်မှများမှတဖြည်းဖြည်းတော့တက်သွားတာအစပဲဒီလိုပဲနှစ်ပန်းလုံးရတာပဲပေါ့နော်အော်တရားကြီးတယောက်ကပြောဘူးလေဒီလိုဆေးရစကန်လာမယ်တော့ပုံညာတရားတမျိုးကြီးပြောပြအရှင်ပြပြောလာတယ်တခုမှတပည့်တော်မဖြစ်ဘူးလုံးလို့လည်းမရဘူးလေဒါလည်းပြောတယ်အဲ့ဒါနဲ့နောက်တော့မင်းဒါဖြစ်ရင်ဒီဆေးရပြီးရင်ချိန်ရနေရဆိုရင် စက်ပြီးအားထုတ်ပါနောက်တစ်တလပြန်အားထုတ်ပါဆိုဘုန်းကြီးကလည်းခီးသွားစရာလို့သူ့ရိတ်တာတကူပို့လိုက်တယ်ပို့လိုက်ပြီးတဲ့အခါကျတော့သူသူ့လည်းမေ့နေတာပေါ့နော်နောက်သူတလပြည့်လို့ဟိုမှာတလသွားဝင်လိုက်တဲ့အခါကျတော့ရက်40လောက်ရတော့ဟိုပင်ကို အားထုတ်တာ10ရက်သူ့နောက်တစ်တလတူအားထုတ်ခိုင်းတယ်နောက်တော့သူကအပြေးရောပြန်လာတဲ့အခါကျတော့ကားပေါ်ကနေအိမ်မပြန်သေး အရှင်ဘုရားအရှင်ဘုရားတဲ့အော်ပြီးတော့ကြောင်းထဲမှာဝင်လာဟာဘာလုံးဘာလုံးလို့ဆိုအရှင်ဘုရားပြောတာလေအကုန်ဖြစ်ပြီဘုရားပြောတာလေအကုန်ဖြစ်ပြီဘုရားတွေ့ပြီဘုရားလေအဲ့ဒီလိုပေါ့တချို့ဟာတွေကအလေးအကျင့်များလို့ရှင်သဘောပေါက်တာအလေးအကျင့်နည်းသေးရင်သဘောမပေါက်ဘူးဘုန်းကြီးကဒီမှာယောဂီတွေမဆောင်ဘူးပြောစရာရှိတာတိတိတိတိုက်တာတွေအကုန်လုံးပြောထားပြီးခဲ့တာနောက်တစ်ချိန်ညရတာတွေတွေ့ပါ အခုမတွေ့သေးတယ်နောက်ကြတော့တွေ့မှာပေါ့နော်ဒါကြောင့်မို့တဆင့်ပြီးတဆင့်တိုးတိုးပြီးတော့သိပြန်ပြီးတော့ပြောသွားမှာပဲယောဂီတွေဖြစ်တာမဖြစ်တာမစောင့်ဘူးလေစောင့်နေရင်ရှေ့တိုးလို့ပဲရမယ်ယောဂီတွေသုံးညမှာမဖြစ်ဘူးဟုတ်ကဲ့ဟမ်အကြောင်းသိနေလို့ဖြစ်တာကြိုးစားရင်ဖြစ်ပါတယ်နော် စိတ်ရှိပါဘုန်းကြီးပြောတာတွေလည်းမဖြစ်ဘူးသူကဟုတ်မှဟုတ်ပါမှာမစင်စားနဲ့အဲ့ဒီတကားလေးလို့ဖြစ်တယ်နော်တကားလေးကနောက်တော့ဖြစ်ပြီးဖျားဖြစ်ပြီးဖျားတယ်မြင်ပြီးဖျားဆိုပြီးတော့အဲ့ဒီလိုပဲအဲ့လေ့ကျင့်မှများလာရင်ဒါတွေကကိုယ်တိုင်တာမှာအလိုလိုမတွေးနဲ့ဆိုတာမရတွေ့တာမမြင်နဲ့ဆိုတာမရတော့သူကသူ့အတူပြသွားမှာကိုကကျင့်နေဖို့တာလို့ဘာမှမတန်တာဘူးမြင်အောင်လည်းမလုပ်နဲ့တွေ့အောင်လည်းမကြိုးစားနဲ့ ရှုမှတ်နေဖို့သာလိုရင်းပဲမပြတ်မလတ်ရှုမှတ်နေရင်တွေ့ရမယ်အလုံးမြင်ရမယ်အလုံးသဘောပေါက်ရမယ်အလုံးဉာဏ်တိုးတက်လာမယ်အလုံးတရားသူကသူအလိုလိုဖြစ်လာမှာကိုလှုပ်ဆရာမလို့ပဲနဲ့ဖြစ်လာမယ်အပိုင်းတွေမှာသွားပြီးတော့မလုပ်နဲ့လေကိုကလုံးဝမှာကဘာပဲလုပ်ရမလဲမပြတ်မလတ်ရှုမှတ်ဖို့ပဲကိုကလုံးဝမှာခက်စိတ်စိတ်မပြတ်တမ်းရှုမှတ်နိုင်အောင်တတ်နိုင်တယ်လို့ကြိုးစားဖို့လိုတာပေါ့နော်စဉ္ညာမရဲ့ ထိုင်နေရှိမှမှုရဲ့အထွေထွေသေးစိတ်မှတ်ရဲ့ခုနအထွေထွေသေးစိတ်မှတ်ဆိုရေချိုးတာအိတ်တာဆွမ်းစားတာစားတယ်မဟုတ်သွားတာဒီသွားတာဟိုကလောက်တာဒီကလောက်တာအကုန်လုံးအင်ကြီးလဲတာအဲ့ဒါတွေအထွေထွေသေးစိတ်မှတ်လို့ခေါ်တယ်။အဲ့အထွေထွေသေးစိတ်မှလည်းရှိမှတ်နိုင်ပါစေ။ဈဉ္ညာမှလည်းရှိမှတ်နိုင်ပါစေ။ထိုင်နေအမှတ်လည်းမှတ်နိုင်ပါစေ။သုံးခုလုံးကအမှတ်ပါဖို့လိုတယ်။အမှတ်ပါဖို့လိုတယ်ဆိုတတိပါဖို့လိုတယ် သတိနဲ့ရှုမှတ်တယ်ဆိုအကျဉ်းစားလေးဖြစ်ဖြစ်ရအောင်လို့ဖို့လိုတယ်။ထိုင်မှတ်တဲ့အခါအကောင်းပါလေဗျာ။စဉ်းညာမှရင် အကောင်းပါလေဗျာဆိုရေချိုးရင်ခါတဲ့သတိလက်လွတ်ချိုးရကနေအခုတော့သတိနဲ့ချိုးတဲ့အခါရေချိုးတဲ့အခါ10မှတ်လောက်ရတယ်ဆို10မှတ်ယူပါ။ဖက်ကူကိုင်းတာနော်ရေခတ်တာအလောင်းနာခန္ဓာကိုယ်မှာအေးကနေဖြစ်သွားတာနောက်တစ်ခွက်ကိုပြန်ခတ်တာစပြန်တိုက်တာအကုန်လုံးက တတိနဲ့ရှုမှတ်တဲ့အခါကျတော့10မှတ်လောက်ရမယ်ဆိုနောက်တစ်နေ့ကျ15မှတ်တိုးလာတယ်သူကသူတိုးလာကိုလုပ်ဖို့ပဲလိုတာပဲရအောင်စွန်းစားရင်ရှုမှတ်ရင်လည်းပထမနေ့မှာတပတ်နှစ်မှတ်ပဲရတယ်ဆိုနောက်နေ့ကျတော့3မှတ်4မှတ်နောက်တစ်ခါတက်လာသူကသူတက်လာကိုလုံနေဖို့သာလိုတယ်အမှတ်တိုးလာဖို့အမှတ်ထက်သန်လာဖို့ကသူကသူလုပ်သွားလိမ့်မယ်ကိုမပြတ်တမ်းရှုမှတ်မယ်ဆိုရယ်စိတ်ကလေးထည့်ပြီးတော့လုပ်ဖို့ပဲလိုတာနော်အဲ့လိုလုပ်တယ်ဆိုရင် သူကသူတိုးတက်လာကွာတာဝန်ယူလိမ့်မယ်ကိုအရန်စူးစမ်းစရာမလိုဘူးမပြတ်မလတ်ရှုမှတ်ဖို့ပဲလိုတာအဲ့ဒါဆိုရင်သူကသူတိုးတက်စရာလေးသူကသူတာဝန်ယူသွားလိမ့်မယ်ရှုမှတ်မှုကပဲတာဝန်ယူသွားမှာသဘောပေါက်လားအဲ့ဒါနော်ကဲဒီနေ့တော့ဒီလောက်နဲ့နားကြရအောင်ကဲရက်စင်မျက်နှာမြတ်တာပို့တရားရအောင်ရက်စင်မျက်နှာလေးအာလုံး